ကျေးဇူးတော်ရှင်အေကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီး မန္တလေးမြို့ဦးချစ်ဆွေဓမ္မယုံကြီးဘော်တွင်23ရက်3လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သော ပြုံးသည်နှင့်မဲ့သည်တရားတော်ဟုတ်လို့ရှိရင်လေသိပ္ပမန်ခံပြီးတရားနဲ့မလျော်တဲ့ဥစ္စာတွေအပ္ပမန်ခံရလို့ရှိရင်လည်းမဖြစ်နိုင်တဲ့အကြောင်းဘုရားသခင်ကိုရမေကြီးက မေဇိမပရိပဒါကြိုးစားရမှာ အလယ်လကြိုးစားရမှာဥစ္စာကိုသိပ္ပံမှန်းပြီးတော့ကြိုးစားလို့ရှင်းတယ်ငါဖရာဒီပင်လေဒုက္ခရစရိယာကျင့်တုံးကအလွန်ပင်ပန်းပြီးဒီကလာမဉ္ဇဏ်ဘုံညာသဗ္ဗိမတညာမရခဲ့ဘူးဆိုတဲ့အကြောင်းကိုသူကိုယ်တိုင်တာဝန်ခံထားတယ်ဒါကြောင့်ဥပဒနာလုပ်တဲ့ဒကာရမတွေကိုကံအကြောင်းနဲ့ပြောမှ အာထုတ်တဲ့အခါမှာလည်းမေဇိမပရိပဒအလတ်စားနဲ့အာထုတ်ပါဆိုတာကိုလည်းတိုက်တွန်းလိုက်တယ်နော်မှန်ပါဗျာ။ခိုင်းတရားဓမ္မတို့ဥပဒနာအာထုတ်တဲ့ဘယ်ချိန်ငါတို့ဒီကားလို့ဆိုရင်အာထုတ်ရမှာလေလို့မေးဖို့ရာအကြောင်းပေါ်လာအဲ့တော့အလုံးတရားဓမ္မတွေဥပဒနာအာထုတ်ရမှာဟာအခုဒီတရားဓမ္မတွေအတွက်အမှန်ကန်ကို ပြောရလို့ရှင်ပြိတ္တိကပြိတ္တိနေတုံးကိုလည်း အာမထုတ်နိုင်ပါဘူးအမေဝန်ကောင်းတဲ့ကိုပရိသေတွေနေတော့အာထုတ်နိုင်ကြရဲ့ထုတ်နိုင်ပါဘူးဗျာမထုတ်နိုင်ဘူးသိတယ်အသိဉာဏ်လည်းမရသေးဘူးထုတ်လည်းမထုတ်ချုံနိုင်တဲ့အချိန်ရွယ်လည်းမရောက်သေးဘူးဆိုကြပါဘူးမှန်ပါပါအဲ့ဒီပရိသေတွေကလာပြီးဒီကာလယခုအသက်ရွယ်ဖြည်းဖြည်းကြီးလို့40 50 30ဆိုသလိုရောက်ကြတဲ့ခါကျတော့ဒါကအိုးလာတယ်ဆိုရင်လွယ်ပါဒါပြန်အခုဒကာရမတွေတရားနာလေဒကာရမတွေအားလုံးပဲ လူတွေပဲဆိုတာဆုံးဖြတ်ချက်ချပါနော်ဒီအရမရိခန္ဓာကိုယ်အစဉ်သွားမှုကိုကြည့်လိုက်လို့ရှိရင်ဖြင့်ဝေယကနေပြီးနာရတော့ဖြင့်မသွားမဲ့ပုဂ္ဂိုလ်ဒုတိယမရှိဘူးရှိပါဘူး။ဘာကြောင့်လဲဗျာဒီဓမ္မောဗျာဒိဏတိတော့ဗျာဒီဓမ္မောအနာရတ္တသဘောသည်အမိဖြစ်ခဲ့ဒံတို့အနာရတ္တသဘောကိုနာတိတော့ငါဖျားတော်မှမလွန်နိုင်ဘူးဆိုတဲ့အဓိပ္ပာယ်ကရှိတယ်။အဲဒါကြောင့်နာမှုကို သွားရမယ်ဆိုတော့လေဒီခန္ဓာကြီးလမ်းစဉ်လမ်းမှန်ပဲလို့မှတ်ထားကြပါဘုရားကောင်းပြီဒါဖြင့်တပည့်တို့ဘယ်နေရာများမှာဖျားအထုတ်ဖို့အချိန်ရပါမလဲလို့မေးတဲ့အချိန်ကြတော့။အိုမှုကနာမှုမရောက်ခင်ကြားကိုကြိုးစားပါဆိုတာဆရာဘုန်းကြီးကတိုက်တွန်းလိုက်။မှန်ပါဗျာ။အိုမှုကနာမှုမရောက်ခင်ကြားလေးမှာကြိုးစားကြပါလို့ဆိုတာကို တိုက်တွန်းပါတယ်မှန်ပါပါနာမှုရောက်မှတော့ဖြင့်အာထုတ်ပိသားပုဂ္ဂိုလ်အတွက်ဘုန်းကြီးတို့ကမဆိုလို့အသက်ရှာလို့ဖြင့်ရမယ်မဟုတ်ပါဘူးဟုတ်ပါဘူးတရားစစ်တရားမှအစ်စ်ကိုအသက်ရှာလို့တော့ဖြင့်ရမယ်မဟုတ်ပါဘူးရပါဘူးဒါကြောင့်အခုဒကာရမတွေတရားနာလာကြတာတွေဒီချိန်လေးပဲလမ်းခွဲရှာရင်ရတော့မယ်။အိုမှုကနာမှုမရောက်ခင်လေးဟာဒကာရမတို့ မအိုရမနာရမသေးရဖြစ်တဲ့နိဗ္ဗာန်ရှာတဲ့အလုပ်နိဗ္ဗာန်လမ်းကွဲရှာတဲ့အလုပ်ဟာဒီချိန်နဲ့မေ့အောင်ရှာကြပါဘုံမှုကနာမှုမရောက်ခင်လေးတင်ရှာမှာနာလို့အေးရဖြာကဖြစ်လဲဘယ်သူမှမတတ်နိုင်ပါဘူးဒါကြောင့်ဘုန်းကြီးတို့တရားဓမ္မတွေကိုဖြည်းဖြည်းမှဆိုတဲ့စကားမသုံးပါနဲ့တော့ဖြည်းလာခဲ့တာကြာခဲ့ပါပြီမှန်ပါပါဘုရားပြိတ္တတွေကစပြီးအခု မေဝံအောင်နဲ့ပြင်မဲ့ထွက်ပြီး30 40တိုင်းတိုင်းဟာဒါဖြေးလာခဲ့တာတကူမှဥပဒနာဉာဏ်ဆိုတာမပါသေးပါဘူးမှန်ပါပါအခုတော်တော်အိုးလာပြီအိုမှုကနေပြီးအခုခန္ဓာကြီးကဘယ်များလျှောက်ပြီးအစဉ်လျှောက်သွားနေပါလိမ့်မလဲလို့မေးလို့ရှင်အနာရောက်တဲ့နေရာရောက်အောင်တော့အနာပေါက်တဲ့နေရာအိယာခြာကဖြစ်တဲ့နေရာကြောက်အောင်တော့သူသွားလိမ့်မယ်မှန်ပါပါဒါခန္ဓာလမ်းစဉ်တော့မှန်ပါပါအဲ့ဒီမရောက်ခင်လေးဘုန်းကြီးတို့ဒကာဓမ္မတွေက ဥပဒနာအလုပ်လုပ်ရမှာမှန်ပါပါဒီချိန်မှာဥပဒနာအလုပ်မလုပ်တော့ပါဘူးဆိုလို့ရှိရင်ဖြင့်ကိုကျိုးနဲ့ပေါ့ဒါအောက်မေ့ကြပြီတော့မှန်ပါပါဝိပဿနာဆိုတာသာသနာ့ဘုံမှာလည်းပေါ်တယ်မှန်ပါပါတကယ်တမ်းလည်းသူကလည်းကံပြတ်တရားဆိုတာသိကြတယ်ဒါကြောင့်တရားဓမ္မတို့ဘယ်ချိန်ငါတို့အထောက်အမှာပါလိမ့်မလို့လို့မေးလို့ရှိရင်ဖြင့် ယခုအုံမှုရောက်နေတယ်နာမှုမရောက်ခင်ကြာတွတ်တွတ်ကလေးကြိုးစားမှပဲဆိုတာလေးစားစွာမှတ်ပါမှန်ပါဗျာရှင်းပြီနော်ရှင်းပါဗျာနာမှုကနေပြီးဒီကလာနာလာမထူပါဘူးသိမှုကြတော့လေဒကာဓမ္မတို့ဘူးမှအထုတ်လို့မရတော့မှန်ပါဗျာရပါမရပါဘူးအဲ့တော့ကိုအုံမှုကနာမှုလမ်းွယ်ဒီကြားထဲမှာမကင်လို့လို့ဥပဒနာလို့ဒီမှာမလို့လို့ဒီတိုင်းအစဉ်တိုင်းလျှောက်သွားတဲ့ခန္ဓာအစဉ်ကိုသာ ဒကာဓမ္မတွေကလိုက်နေကြမယ်ဆိုလို့ရှိရင်ပြန်ဟောဒီသေမှုရောက်မယ်မရောက်ဘူးရောက်ပါဘူးဒီသေမှုရောက်တဲ့အခါကျတော့ဩငါတို့ဒီကားလို့ဆိုလို့ရှိရင် ဖြင့်ခန္ဓာကြီးအစဉ်လျှောက်လာခဲ့တာအခုဖြင့်သေကံဤတောင်ရောက်လာပါဘောလားဆိုပြီးဒီကာလကြောက်เสียကြီးပဲဆိုတဲ့ဥစ္စာမှတ်ထားမှန်ပါပါဒါကြောင့်ဒကာဓမ္မတွေဖခင်က44ချိန် တိုင်တိုင်သတိပေးတာလေးကိုရှေ့ပိုင်းမှာနည်းနည်းသတိပေးကြပါတယ်မှန်ပါပါတရားဓမ္မတွေသိတော့မယ်ဝေဒနာကလည်းဆေးဆရာတွေလည်းလက်လို့ဆရာဝန်တွေကလည်းမထင်တော့ဘူးရှင်မြတ်တွေကလည်းအင်းဘယ်ချိန်ဝင်းချင်းချုပ်မလဲသာကြည့်နေတဲ့အချိန်နဲ့ဖြစ်တော့ဒီသိမပုဂ္ဂိုလ်ကမသိနိုင်ဘူးတဲ့တရားဓမ္မတွေဘာဖြစ်လို့မသိနိုင်သေးပါလဲမလို့ဆိုတော့ သူသွားရမယ်လန်ခီ မသေးကြသေးလို့မှန်ပါပါဘယ်လိုကြောင့်မသေးပါလဲသူသွားမယ်လန်ခီမသေးကြသေးလို့သူသွားရမယ်လန်ခီ မသေးကြသေးလို့ဝိညာဉ်မချုပ်ဘူးတဲ့ဒကာဓမ္မရဲအဲ့ဒါမှတ်ထားတချို့နှစ်ရက်တည်းသုံးရက်တည်းတော်ရနဲ့ဝိညာဉ်မချုပ်နိုင်တာဘာပါလိမ့်မလဲလို့မမေးပါနဲ့တော့နော်သူသွားရမယ်လန်ခီမသေးကြသေးလို့နေရာရွေးနေတာမှတ်ရသူကမှန်ပါတယ် အဲ့ဒီမှာဒကာဓမ္မတို့ကံတွေကပြုတ်ထားတာကအကုသိုလ်ကံတွေကစုံလို့အဲဘယ်အကုသိုလ်ကံတွေကဘယ်အကုသိုလ်ကသူကအရင်ကျိုးပေးရမလားငါကအရင်ကျိုးပေးရမလားဝေဖန်တုံးမှကြားနေတာပေါ့ဗျာမှန်ပါပါအဲ့ဒီအချိန်မှာဒကာဓမ္မတို့ဝိညာဉ်မချုပ်တာလေရိပ်မိကြပြီနော်ရိပ်မိပါသွားရလန်ခီမသေးကြသေးလို့မှန်ပါပါဘယ်လိုမှတ်ကြမလဲ ဘွားရလန်ခီမသေးကြသေးလို့အဲ့ဒါဘုန်းကြီးကအခုစောစောစီစီပြောပါတယ်ဘုရားကလည်းဒီဥစ္စာ44ချိန်တိုင်ပင်မှားတယ်မင်းတို့ကွာတေကန်ကြီးကြမှာကြောင်၆ချက်ဖြစ်ပြီးကလည်းဆွမိဆွဲရမဆွဲပါနဲ့ကွာမြေကြီးငမကြပါနဲ့ကွာဒုက္ခဒေါမနတာတွေမဖြစ်ပါနဲ့ကွာစောစောစီစီကအိုမှုကနာမှုမြောက်ခင်မဲခင်လံခွဲလက်ဖြောင်းလိုက်ပါကွာ ဥကမှားထားမှန်ပါပါဗျာမကင်လန်ခွဲလည်းပြအောင်လိုက်ပါဆိုတော့မကင်လန်ခွဲကဘယ်ကြားခွဲရမယ်ဆိုတော့တရားဓမ္မတွေသိကြလားသိပါဗျာကိုမှုကနာမိမရောက်ခင်တယ်ဒီနေရာလေးကလန်ခွဲလေးကနေပြီးဝိပဿနာအလုပ်လုပ်တာရှင်းကြလားရှင်းပါဗျာအဲ့ဒါအားလုံးတွေးရမယ်လို့ကိုအော်ဒီဥစ္စာဘုရုဟောနေတာပါလိမ့်လို့တန်တရားရှိမနေကြနဲ့မှန်ပါဗျာ ဒါဘ ᱹ ရောနေတာပါလိမ့်မလို့လို့ဥပါရင်တော့ဇာနေရမရှိနဲ့နော်မှန်ပါဗျာအကုန်တွေးရမယ်လမ်းဖြစ်သောကြောင့်ဘုရားက44ချိန်တိုင်းတိုင်းအကုန်ကိုမှားတာပဲမှန်ပါဗျာအဲဒါဖြင့်ဒကာဓမ္မတို့ေကနေ့ကြလာတဲ့အခါကျလို့ရှင်ဖြင့်ဝိညာဉ်မချုပ်တာဟာသွားရလန်ခိမသေးကြသေးလို့မှတ်လိုက်စမ်းပါမှန်ပါပါဘာကြောင့်ဝိညာဉ်မချုပ်ပါလဲ မှန်ပါဗျာမသိကြသေးပါဗျာသွားရလန်ခီမသေးကြသေးလို့ဝိညာဉ်တော်တော်နဲ့မချုပ်သူစိတ်ထဲမှာအဲ့တော့ကဲသေကြတော့မယ်ဆိုတော့လေဥက္ကမောင်ရေဥဝတို့နမိတ်ဖြင်လာမှန်ပါဗျာတခါလေပြိတ္တာဖြစ်မဲ့ပုဂ္ဂိုလ်ဖြင့်တောင်ကြီးတွေ6ကြီးတွေ6ကြားကြီးတွေဒါတွေမြင်လာမှန်ပါဘုမပြိတ္တာဘုံကြီးမြင်နေပြီမှန်ပါဘယ်ကလူမှာဆောင်ကမမြင်ဘူးနော်မှန်ပါ သွားမဲ့ပုဂ္ဂိုလ်ကသင်မဲ့ပုဂ္ဂိုလ်အမြင်တာအင်းအဲ့ဒီချိန်မှာငရဲသွားမဲ့ပုဂ္ဂိုလ်ဖြစ်လဲမနေ့ကပြောခဲ့တဲ့ငရဲမိတို့ငရဲအိုးကြီးတို့ဆူးနေတာတွေငရဲရင်းတွေကဟိုမှာသိုးဆွပြီးတဲ့ကာလအင်းတပ်ဖြတ်ခုတ်ထစ်နေတာတွေမြင်နေရဟောငါဖြစ်အဲ့ဒီသွားတော့မှာပဲဆိုတာသိကြရောလူပြေသွားမဲ့ပုဂ္ဂိုလ်ဖြစ်လဲအမိဝန်ကောင်းကိုမြင်နတ်ပြေသွားမဲ့ပုဂ္ဂိုလ်ပဲနတ်သမီးပိတ်မှပရိသတ်ပဲနေမြင်လာ သဘောကျအဲ့ဒါမမြင်ပဲနဲ့တော့ဖြင့်ဘယ်သူမှမသိဘူးမှန်ပါပါဒါမိမိပြုထားတဲ့ကံဤနမိတ်ပေါ်တာမိမိပြုထားတဲ့ကံဤနမိတ်ပေါ်တာနမိတ်ပေါ်တာတဲ့ဒကာဓမ္မတွေလူတိုင်းတွေ့ကြုံရမယ်နော်လူတိုင်းတွေ့ကြုံရမယ်အဲ့တော့ဒကာဓမ္မတို့ကိုပြုထားတဲ့သာခင်သမီးခင်ဆွေခင်မျိုးခင်အယောင်းနဲ့ဝဲနဲ့ဥပဒနာလုံးမလို့အချိန်တွေက အလွယ်သုံးစားနဲ့ကုံခဲ့ပြီဆိုမှဖြင့်ဝေဒနာလည်းဖြတ်ခနဲ့ရောက်ပြီးကလာဖြတ်ခနဲ့တေကဏိကဖြစ်လာတဲ့အချိန်ကြတော့စေသမားတွေဝါသမားတွေရှင်မင်းညာတွေဝိုင်းနေညာတော့လေသူတို့လည်းမသိဘူးကိုယ်အပြင်မြင်နေတာတောင်ကြီးတွေလျှောက်ကြီးတွေငရဲမီတွေငရဲမီလျံတွေအဲ့ဒီအချိန်မှာဒီလူမမာမာဒကာရမတို့သွားကြည့်မျက်နှာညှိုးနေတာမျက်နှာညှိုးနေတယ်ဥက္ကမဘာဖြစ်တတ်မျက်နှာညှိုးတော့ပါဗျာမျက်နှာသိမ့်ညှိုးနေ စကမေးတော့မရတော့ဘူးနော်မှန်ပါစကမေးတော့မရဘူးတရားဓမ္မတို့မျက်နှာတော့ညှိုးညှိုးကြင်လို့ညှိုးတာမဟုတ်ဘူးသူများလဲဆွေလဲဆွေမျိုး ပြောကြိမ်မရတော့သူသွားရမယ်လမ်းသူသိနေငါတော့အမှားကြီးမှားပြီဆိုပြီးညှိုးလိုက်တယ်မှန်ပါရင်မကြဘူးဘယ်နဲ့ကြောင့်ညှိုးပါလဲငါတော့အမှားကြီးမှားပါညှိုးတာပါဗျာအနေဆိုးနေခဲ့တဲ့အခါဖြင့်ငါဖြင့်အသေးဆိုးနဲ့သေပြီးဒီကာလအရောက်ဆိုးတော့ကျွန်ရတော့မယ်ဆိုတာသူတယောက်တည်းသိမှန်ပါ ဒကာဓမ္မတို့ဘယ်လောက်ကြောက်ရကောင်းဟုတ်ပါဘူးဒါလမ်းကွဲမရှာတဲ့ပုဂ္ဂိုလ်နော်မှန်ပါဘူးဒီလမ်းကွဲမရှာတဲ့ပုဂ္ဂိုလ်ပြောနေပါတယ်ဒကာဓမ္မတို့ခုလိုဝိပဿနာလုပ်ထားတဲ့ပုဂ္ဂိုလ်များကြတော့ဘုန်းကြီးပြောပါမယ်အလွန်ကျေးဇူးများတဲ့အကြောင်းပြောပြပါမယ်ဒီမလုပ်တဲ့ပုဂ္ဂိုလ်တော့ဒကာမျက်နှာတွေကညှိုးလိုက်ဘေးကနေပြီးကလမြန်းသုတ်ပွားလေးနဲ့မြေကြီးလေးတွေသုတ်ပေးလိုက်နှက်ကလေးတွေထွက်လာတာသုတ်ပေးလိုက်ဥက္ကမောင်ဒါတွေလည်းမြင်မှုပါလေမှန်ပါပါ အဲ့ဒါသူ့စိတ်ထဲမှာမချမ်းသာလုံးလို့ဖြစ်ရခင်ဗျားတို့ကလည်းယောဂထင်တယ်ယောဂကပြင်းလုံးလို့မဟုတ်ဘူးသွားရမယ်လမ်းကလမ်းဆိုးကြီးမြင်နေတယ်မှန်ပါပါသွားရမယ်လမ်းလမ်းဆိုးကြီးမြင်နေလို့မြေတွေလည်းကောင်းဖို့စီကြနတ်တွေဘာတွေကလည်းယူစီလာဝန်းနေတကူမှန်ပါအနေစိုးနေကြလို့သေစိုးတော့ဖြင့်သေရတော့မယ်ကြကြပါအောင်ယူကြပါအောင်လို့လည်းပြောချိန်ကမရဘူးမရဘူးဟိုကဘယ်လောက်ဆိုးဆိုးပါတော့ အဲ့တော့ဘုရားကဇာရဘိက္ခွေမပမာရထ54ကြိမ်မှာဘိက္ခွေငါးရှိသားတို့များတို့ဇာရထယခုလိုအိုကအနာမရောက်ခင်ဝိပဿနာရှုကြကွာမာပမာရထယခုချိန်မင်းတို့ဆရာကောင်းနဲ့တွေ့နေတယ်မေ့ချိန်မဟုတ်ဘူးကွာအခုမေ့ချိန်မဟုတ်တော့ဘူးလေမှန်ပါပါမေ့ခဲ့သည်ရှိတော့တဲ့ ပစ္စာမင်းတို့သေတဲ့အခါကာလကြဝိပရိသရီနောဩငါတော့ဖြင့်အနေဆိုးခဲ့လို့အသေးဆိုးဖြင့်သေရတော့မှာပဲလို့အဲ့ဒီကျမှမြေကြီးငယ်နှလုံးမသားခြင်းဖြစ်မနေစမ်းပါနဲ့ဘုရားမှားတာတော့ဘုန်းကြီးကမှားတာမဟုတ်ဘူးမှန်ပါပါဘုရားအကုန်ကြည့်ပြီးတော့မှားတာဒကာရမတို့ဒါကြောင့်လားဟောနေတယ်လို့ဒီလိုမောင်းမိမှန်ပါပါလူတိုင်းတွေ့ရမယ်အလုတ်ကို ရှေးဥစွာ ကာကွယ်ထားဖို့ကိုလက်နဲ့ပေးခြင်းလို့ဟောနေတယ်လို့သာမှတ်ရမယ်မှန်ပါပါ ကောင်းပြီဒါဖြင့်အခုပျော်သလောက်မဲရတော့မယ်ဆိုတဲ့ဥစ္စာဥပါဒံတို့မသေးကြဘူးမသေးပါဘူးဗျာအဲ့ဒါဒကာဓမ္မတို့မြည်ကြီးလက်ဝါးနဲ့ပုတ်လို့ရှင်တွင်းလေးပုတ်ပြီးလွဲလို့မနော်ဒါမလွဲဘူးစိတ်ချမှန်ပါဗျာဒါမလွဲဘူးခန္ဓာရတဲ့ပုဂ္ဂိုလ်ဒီနေရာဆက်ရမှာပဲဆက်ရပါဘူးမဆက်ရပဲဆက်ရပါဘူးဗျာအဲ့ဒီအချိန်မှာကိုတယောက်တည်းကလည်းတောင်းသေး၆သေးရှားကြီးတွေမြင်ရငရဲမင်းလျံတွေမြင်ရကိုနဲ့ကြီးတွေကဆွဲလာတော့မယ်ပုံကိုနာရောက်တာတွေမြင်ရတော့ ဆက်ခနဲ့ဆက်ခနဲ့ခန္ဓာကိုယ်မြတ်တုံတယ်လို့လို့လှုပ်တယ်လို့လို့ဥက္ကမောင်ဖြစ်တတ်တယ်မှန်ပါဗျာအဲ့ဒီဖြစ်တာသူ့မှာသိနေပြီခွေးကလာဆွဲလို့အော်လို့အော်နိုင်တဲ့အချိန်ကြကြပေါင်းယူကြပေါင်းလို့ပြောနိုင်တဲ့အချိန်လည်းမရှိတော့ဘူးရှိပါဘူးစက္ကန့်ပိုင်းပဲကြံတော့တယ်စက္ကန့်ပိုင်းပဲကြံတော့တယ်ဒကာဓမ္မတို့အဲ့ဒါလမ်းခွဲမရှိတဲ့ပုဂ္ဂိုလ်ကြီးကြုံရတဲ့ဖြစ်ထွေလို့မှတ်လိုက်စမ်းမှန်ပါဗျာလမ်းခွဲတော့ကမခွဲခဲ့လို့မှန်ပါဗျာအခု ဘုန်းကြီးတို့ဓမ္မတွေယဉ်နှင်းနေဘုန်းကြီးကဆုံးမပါတယ်ဘယ်နေရာလမ်းခွဲရှာကြမှာပါလိဥရကုဏနာနာရိမနာခင်ကြောက်အဲအမှုကနေနာမှုသွားတော့သွားတာပဲခန္ဓာကမရောက်ခင်လေးပေါ့ဗျာဥက္ကမဘယ်လိုပါလိမရောက်ခင်ရောက်ခင်အဲ့တော့အခုတရားနာလာကြတဲ့ခွန်ကြီးတို့ညီကောင်မမိမိပါတယ်မရောက်ခင်လေးခွန်ကြီးကလည်းပြောနိုင်တယ်ရောက်မှဆိုလို့ရှိရင်တော့ဖြင့် ဘုန်းကြီးတို့ပုဂ္ဂိုလ်ကိုလာပင့်လို့လဲမိမှလည်းမဟုတ်ဘူးမှန်ပါပါတပတ်ကြမှန်ပါမိပြန်မတတ်နိုင်တော့လက်လွန်ကုန်ကောကိုဟာကလက်လွန်ကုန်ပြီလောကီဥမာပြောကြပါဆိုဆိုလို့ရှိရင်မြင်ဆက်ရှင်မှာမှုကသေးကြတရားခံကသေးကြတရားသူကြီးကလည်းဒီဂရီချချိန်ပိုင်းကြံတော့တဲ့အဓိပ္ပာယ်ရောက်ဘယ်လောက်များဆိုဆိုပါဘူးအဲ့ဒီမှာဒကာရမတို့44ချိန်တိုင်တိုင်ဖះမှားတယ် ဇာရဘိက္ခွေမာပမာရထဘိက္ခွေငါးရှိသတိများတို့ဇာရလမ်းွယ်တွေ့တုန်းကဆရာကောင်းသမားကောင်းတွေ့စဉ်ခါတော့ဥပဒနာလုံးလုံးထားကြကွာမာပမာရထအဲ့ဒီချိန်အမေးချိန်မဟုတ်ဘူးကွာအိုကအနာမရောက်ခင်သွားမယ်ချိန်ဟာမြန်မြန်လုံးလိုက်ပါဥပဒနာလုံးလုံးပါပဲရှင်းမလားရှင်းပါပြီပစ္စာအကဲမလုတ်ခဲ့သည်ရှိတော့ပစ္စာသေတဲ့အခါကသေကံနှိကြမယ်ဝိပရိသရင်တော့ငါအနေမှားခဲ့လို့ အသေးဖြင့်မှားတော့မယ်အနေဆိုးလို့အသေးဆိုးနဲ့တွေ့ရတော့မယ်အရောက်ဆိုးနဲ့လည်းတွေ့ရတော့မဟုတ်နှလုံးမသာခြင်းရှိကြကုန်သည်မာဟုဝထမင်းတို့မဖြစ်ကြကုန်လင်အဲ့ဒီကြမှာမင်းတို့မှားပြီလို့လာလိမ့်မယ်တဲ့အဲ့ဒီချိန်မှာမှားပြီဆိုတော့လေစက္ကန့်ပိုင်းကြံတာဘယ်နဲ့လို့ပြင်ညမမြင်နိုင်ပါဘူးမပြနိုင်တော့ဥဇိုင်းတော့သဘောပါလားအခုရှိတဲ့သားရသမီးတွေဆွေတွေမြတ်တွေဆက်တွေအမျိုးမျိုးပစ္စည်းတွေပေါ့ဗျာ ဘာမှအထောက်ပံ့မရဘူးမရပါဘူးဘေးကသားတွေမရတွေခင်နာမင်နာတွေကဘယ်နှမြန်နေသေးတော့မရပါဘူးမရပါဘူးတရားဓမ္မတော့ကိုယ်အသက်နဲ့လဲရှာထားတဲ့ပစ္စည်းတွေကဟုတ်မရပါဘူးဗျာနေဘူးမရှောင်မိုးရမရှောင်အခုနေတိုင်းသွားပြီးရှာနေကြတဲ့ပစ္စည်းတွေကလည်းအဲအဲ့ဒီချိန်မှာလမ်းလွဲပြပေးနိုင်သေးလားမပေးနိုင်ပါဘူးဗျာကိုမြင်တာကငရဲနမိတ်တွေမြင်နေတယ်လွဲပေးနိုင်သေးရလားလို့ဆိုတော့အကူကြီးကလုံးဝမရမရပါဘူး ဒကာရမတွေကလူတိုင်းတွေ့ရမယ်နော်မှန်ပါဗျာဒီလမ်းကွဲလောက်ထားတဲ့လူတော့ဘုန်းကြီးကရဲဝန်စာတောင်းခံဘုရားကဟောတဲ့တရဲဝန်စာတောင်းခံပါတယ်မတွေ့ပါဘူးတဲ့ဒီဥစ္စာမတွေ့ပါဘူးတဲ့ဒကာရမတို့အိုမှုကနာမှုမရောက်ခင်တာဥပဒနာလောက်ကိုလောက်ထားတဲ့ပုဂ္ဂိုလ်တွေ့ကိုမတွေ့ပါဘူးတဲ့မလောက်ထိုက်ဘူးလေလောက်ထိုက်ပါဗျာကြက်ကြက်စဉ်းစားကြပါဒကာရမတို့အရေးကြီးပြောနေတယ်ဆိုတဲ့ဥစ္စာဘုရားက44ချိန်မှာတာဘုန်းကြီးကအခုဒီတစ်ခါပဲစဟောသေးတယ်မှန်ပါဘူး ဥက္ကမဘုရား44ချိန်မှာတယ်ဆိုတော့ဘုရားနှခွန်းပြောတဲ့ကိုတော်ကြီးမဟုတ်ဘူးဗျမှန်ပါပါဗျာတခွန်းနဲ့အမှန်ပြောပြီးတဲ့ကာလတရားဟောတဲ့ကိုတော်ကြီးမှန်ပါပါနှခွန်းပြောချိန်မရှိဘူးသူ့မှာအသက်တန်းကတူတူလေးဘုရားဖြစ်ရတော့ဟိုဟောရဒီဟောရဟိုပြည့်လေမြောက်ကျွန်းပြည့်လေတာဝရင်သာတက်လေဗျမ္မာပြည့်တက်လေနဲ့နှခွန်းကိုပြောချိန်မရဘူးမရပါဘူးဒါလို့ရှုပ်တဲ့ကိုတော်ကြီးက44ချိန်မှာတယ်လူပြေမှာလူပြေမှာမှန်ပါပါကဲဒကာဓမ္မတော့ဘလောက်ရေးကြည့်တယ်ဆိုတာသိပလားသိပါပါအဲ့တော့ကိုက ခမည်းတော်စိတ်ထဲမှာအဝိဇ္ဇာနဲ့တဏှာကဥသိနေလို့အရေးမကြီးတာသာထားဆရာပြောတာနဲ့ပဲခမည်းတော်ဒီအတန်နဲ့ပဲအရေးကြီးပြီသာလိုက်တော့ကိုယ်စိတ်ထဲကဝိဇ္ဇာနဲ့တဏှာတွန်းမရတော့မှဆရာပြောတာနားထောင်မယ်ဆိုပြီးမှိတ်လိုက်မှန်ပါဗျာတဘောပါကြပါဆရာပြောတာကိုယ်သာကိဥစိတ်တော့ဆရာနဲ့ဘုရားဟောတာသာကိဥစိတ်တော့ကိုယ်စိတ်ထဲကတော့ဖြင့်နှက်ဖြင့်လို့လို့တစ်ဖက်လို့လို့အဝိဇ္ဇာကတော့ဖြင့်အဲကြိုးစားအောင်တော့မလို့လို့သူကအမျိုးမျိုးအချိန်တွေဆွဲပြီးဒီကလာ ဒကာရမတွေကလှည့်စားနေဥမှာတော့သိကြပါတယ်မှန်ပါဗျာသဘောကျလားအဲသူလှည့်စားတာကိုခင်ဗျားတို့ကမယုံပါနဲ့ဘုန်းကြီးနဲ့ဖះပြောတာကိုယုံပါမှန်ပါဗျာဘယ်နေရာလမ်းခွဲရမှာပါလဲအဲအုံမှုကတော့နာစီတို့သွားနေတယ်ဥက္ကမောင်ကမရောက်ခင်လေအုံမှုကဘယ်သွားနေလဲနာစီသွားနေပါဗျာတို့တော့ဘယ်အချိန်တော့မရောက်ခင်မရောက်ခင်ဥပဒနာလုပ် မရောက်ခင်ဥပဒနာလုပ်လိုက်ပါသဘောကျလားကျပါပြီဥပဒနာလုပ်လိုက်ပါတဲ့ဒီဥစ္စာကဒကာရမတို့တေဂန်နီးမှာမမဲ့ရအောင်လို့ဒါတော့ဆုံးမနေတာပါရှင်းမလားရှင်းပါပါဘယ်ဘယ်လိုဆုံးမတော့နတ်ဖို့ရင်ဖြင့်ဗျာဒကာရမတို့သူများလည်းမပြောနိုင်မြေကြီးကျင်းငယ်ကလည်းကြနားတွေပါတွေကလည်းနောက်ဆွဲခန္ဓာကိုယ်ကလည်းတစ်ခါတည်းဆက်ခနဲ့ဆက်ခနဲ့ ခုနကြီးကကြိုက်သလိုလိုပါလိုလိုနဲ့သူကသူတော့မြင်နေတာမျက်လုံးကမြင်တာမဟုတ်ဘူးတရားဓမ္မတို့ဝန်းထဲကမြင်တယ်မှန်ပါပါရှင်းမလားရှင်းပါပါအဲ့ဒါအဲ့ဒီအချိန်ကြလာတော့မှဩငါဒီလူတိုင်းလူနေခဲ့တဲ့အတွက်ကိုကျိုးဖြင့်ကောင်းကောင်းနေဖာကိုဝန်းနေတဲ့အန်ကျိတ်နေရတာသို့သောအန္တာကျိတ်ရတယ်တရားဓမ္မတို့အချိန်မရှိတော့ကဲမဲ့ယူမဲ့အချိန်မရှိပါဘူးအဲ့ဒါခင်ဗျားတို့ကတော့ဖြင့် အဲကလေးတွေလိုဖြစ်ပြီးဒီကလာနေတော့အတော်ခဲရင်လည်းဘယ်နဲ့လုံမလဲဒီသားဒီသမီးနဲ့ရေဟာဥပဒနာလဲလိုက်လဲမရှာနိုင်တွေ့ပြန်လဲအာမထုတ်နိုင်ခိုက်တာဆိုပြီးခမရတို့ကကလေးကြီးကြီးပြီးမနေနဲ့ဟိုနေရာမှာတိတဲ့ရေးကြည့်တိုင်းတွေ့လေဦးမဲဒေဂန်ဒီမှာတိတဲ့ရေးကြည့်တိုင်းတွေ့လေဦးမဲတွေ့မှသာလဲဥက္ကမောင်တို့ကပြာပြာတလဲလို့ပြာချင်းကုံသွားပြီ မှန်ပါဗျာရှင်းမလားရှင်းပါဗျာပြာချိန်ပဲနေနေတယ်ကုန်သွားပါဗျာကုန်သွားပြီတရားဓမ္မတွေပြာချိန်ကုန်သွားပြီစက်ကံပိုင်းကြံရပါတော့တယ်ဆိုတော့ဒါပြီးဝิญဉ်ချုပ်တော့မှာမှန်ပါဗျာချုပ်ပြီးတဲ့ပြင်နေတဲ့အဲ့ဒီခေါင်းကသူပြထားတဲ့နမိတ်စီကိုဖြတ်ခနဲ့ဖြစ်တာမှန်ပါတခါတည်းငရေဦးငရေကြမှာဖြင့်ငရေတခါတည်းကြသွားပြိတ္တာဖြစ်မှာဖြင့်အဲ့ဒီတောင်ချောက်ချားထဲမှာပြိတ္တာတွေကြီးကိုသွားဖြစ်တာသဘောကျလားတခါတည်းတရားဓမ္မတို့ ကယ်ရင်ယူတဲ့ကိုရှိသေးရဲ့မရှိပါဘူး။ gain ချစ်လာကြသောသာသမီငယ်လေးမြတ်လာကြသောခင်မွန်းတယ်တို့အဲဥဇမင်းစာရဲ့လို့စုပြီးတကရတဲ့အသက်နဲ့လဲရှာတဲ့ပစ္စည်းတို့ဘာများကယ်ဖို့ယူဖို့ပေါ်လာသေးတယ်မပါဘူးပေါ်လာတော့ဘူးနော်ပေါ်လာပါဩတရားဓမ္မတွေပင်ပန်းထားလိုက်တာတွေပင်ပန်းကျိုးနှက်လို့ရှိရင်လေခွန်ကြီးများကကြိုးစားကြကြိုးစားကြလို့ဥက္ကမောင်ခိုင်းပါတယ်ဗျာမှန်ပါပါဗျာအခုတော့ဘယ်လိုပဲ သူတို့ကဖြင့်အကူအညီမပေးနိုင်တာကကောင်းကောင်းချင်းရှင်းတယ်မရှင်းသေးဘူးလားအဲ့တော့ဓမ္မတို့မဲ့ပြီးတကလားသေရပါလေဝိညာဉ်ချုပ်တယ်မဲ့ပြီးချုပ်ဘာဖြစ်လို့မဲ့ချုပ်သွားပါလိမ့်မလို့မျက်နှာအနေထားပြက်သွားပါလိမ့်မလို့တို့ကြည့်လိုက်တဲ့အခါကျတော့မသေးခင်မြင်ရဒါကမသက်သာတဲ့အတွက်ဥက္ကမောင်ကြီးဒီယုတ်ကကြမ်းနေရခဲ့ပြီးဒီကလာပြိသေကဟိုမှာသွားပြီးဒီကလာခொနကမကောင်းတဲ့ကံတွေက ခါရပြစ်ချရတဲ့ပေါ့ဗျာမှန်ပါပါကမ္မံဥပါကတဆိုပြီးဒီကံကနေကံကတော့ဒီမှာချုပ်ရတာပေါ့ဥပါကတကဟိုသွားပေါ်နေမှန်ပါပါလောကိကမှာပြောကြဆိုတော့ဒီကနေပြီးကလာမမီတဲ့ဥစ္စာကိုခဲနဲ့ပြလိုက်တဲ့အခါကျတော့လက်ကဟိုရောက်သလားတဲ့ခဲတာသေသိရှိရရောက်သလားခဲတာရောက်ပါဗျာအဲခဲလက်ကကံနဲ့တူတယ်ခဲကဂျိုးပင်းနဲ့တူတယ်လက်ကတော့လိုက်မသွားဘူးမှန်ပါဗျာရှင်းမလားရှင်းပါဗျာအဲဒီလိုလိုက်မသွားဘဲနဲ့ဒကာဓမ္မတို့ဒီကကံက ပြစ်ချလိုက်တယ်လို့ဆိုညာတော့လေသူကဒီကနေပြီးအကြောင်းဆက်လိုက်တာနဲ့ဟိုမှာအကျိုးခန္ဓာကြီးအပေခန္ဓာကောင်ကြီးပြိတ္တခန္ဓာကောင်ကြီးတိရစ္ဆာန်ခန္ဓာကောင်ကြီးသွားပေါ့အဲ့တော့မသေးခင်ကမြင်ထားတော့ဒီအလောင်းဟာဖြင့်အတော်မင်္ဂလာမဲ့တဲ့အလောင်းမဲ့နေတဲ့အလောင်းမှန်ပါဗျာဘာဖြစ်လို့မဲ့ပြီးမှဝိညာဉ်ချုပ်မှန်ပါဗျာဘယ်ချိန်ချုပ်သွားပါလဲမဲ့ပြီးမှဝိညာဉ်ချုပ်ပါဗျာမဲ့ပြီးမှဝိညာဉ်ချုပ်သွားတော့ ဩဒီပုဂ္ဂိုလ်အတွက်ဘာမှအကဲမခံနဲ့တလန်းသွားတာအကဲခလာသိကြပါလားသိကြပါပါတို့တော်သူမမမဲရမတ်တန်နေတော့ဖြင့်အန်ကြိပေကလာအနေဆိုးနေကြလို့အသေးဆိုးတော့ဖြင့်ကိုတယောက်တည်းတွေ့ပေါ်ဟာဆိုပြီးနေကြဘလို့ဆိုးရဆိုးပါအဲ့ဒါကြောင့်ဒကာဓမ္မတွေအမိဖတ်သမင်းညာဒကာကြီးကိုမောင်မတွေဖြစ်နေတော့ဟာဒကာဓမ္မတွေဒီကနေဒီမြောက်ခင်ဒီနာခွဲလိုက်ပါ အေးဆိုသေးမနေပါနဲ့မပြောရိုက်ဘူးပြောရိုက်ပါဗျာခင်ဗျားတို့အေးသလောက်ဗီမြင်ရတယ်လို့ကမအေးဘူးခင်ဗျားတို့ကမသေးအေးအေးနေတာတော့ကြခင်ဗျားတို့တွေးရမယ်ဒုက္ခမသေးဘူးနော်မသေးပါဘူးဒါကြောင့်ဒီလောက်ပြောနေတာသဘောပါကြဒါရင်ဘယ်နေရာနဲ့လမ်းခွဲကြမှာတော့မရောက်ခင်ပါရောက်သွားရင်လည်းခွဲလို့မဖြစ်လို့ရပါဘူးရောက်သွားရင်လည်းခွဲလို့မဖြစ်လို့ဆိုတော့ကောင်းကောင်းကျင့်တတ်ပါလားအဲ့တော့ ခန္ဓာကိုယ်ကြီးကခမည်းတော်ကအရက်ခိုင်းလို့လဲအိုမှုက နာမှုမသွားပါနဲ့လို့ဆိုရမှာလဲခမည်းတော်ဆူတော်ကလူဖြစ်ရပါလို့ဆိုတော့အိုမှုကနာမှုသွားရပါလို့ကလည်းပါပိသားအပြည့်ဖြစ်နေတဲ့တည်းဥပါဒံဘယ်နဲ့မှမတတ်နိုင်တတ်နိုင်ပါဘူးအဲ့တော့မရောက်ခင်ပဲမက္ကင်လန်းကိုခွဲရမှာပဲမှန်ပါပါသဘောကျပါလားဘယ်ချင်းခွဲကြမရောက်ဘူးမရောက်ခင်အိုမှုကနာမှုမရောက်ခင် ဒီနာမှုကလည်းနာမှုပြီးရင်ဟိုတည်မှုပဲကူးတာကဥက္ကမောင်ရဲ့မကြဘူးနော်မကြပါဘူးအဲ့ဒါကြောင့်ဒကာဓမ္မတို့သာသမိကလှည့်စားလို့လည်းခင်ဗျားတို့ကမယုံနဲ့သာသမီကကျွန်တော်တို့ငယ်သေးတယ်ဆိုပြီးသူတို့ကသုံးလိုက်ဖြုံးလိုက်နင်တို့ကြောင့်ခက်တယ်လုံးမနေနဲ့ကို့ကြောင့်ခက်တယ်လုံးကို့အေးခက်တယ်လုံးကဥက္ကမောင်မှန်ပါပါဘုရုရေးခက်တယ်လို့อ่ะကိုရေးခက်တယ်ပါနင်းတို့သားတွေသမီးရတွေကမလိမ္မာလို့နင်းတို့အတွက်ခက်တယ်မဟုတ်ဘူးငါအတွက်ခက်တယ်ကြည့်လို့ ရှင်းမလားသူများအတွက်ခဲကုန်မနေပါနဲ့သူများအတွက်ခက်ပေးတဲ့ကာလမနေပါနဲ့သူများအတွက်ခက်ဆိုတာကိုယ်သမှုရိယကသွားခက်နေတာမှန်ပါပါသူများခက်ပေးပါလို့ပြောလို့လားကိုယ်ကမနေနိုင်လို့ခက်နေတာလားကိုယ်ကမနေနိုင်လို့ခက်နေတာကိုယ်ကမနေနိုင်လို့ခက်နေတာကိုယ်ယူထားတာရေးဥစ္စာဒါပြောနေကြမလိုပါဘူးလိုသေးလားလိုပါဗျာအဲဒါကြောင့်ခင်ဗျားတို့ကလည်းလောကမကောင်းအောင်မနေရင်လောကကောင်းတာကလွန်လွန်းတယ်မှန်ပါပါဥပါရင် လောကမကောင်းတဲ့နေရာမှာကောင်းပါဘူးဟင်းလောကကောင်းအောင်မယ့်နေရာကြတော့ကောင်းပါဘူးကိုယ်ရေးလောကကောင်းအောင်မှာကြတော့မကောင်းဘူးဟိုသားတွေသမီးတွေရေးကြနင်တို့နင်တို့အတွက်ခက်ပါသေးရဲ့နင်တို့အတွက်ဆိုလို့ရှိရင်ဖြင့်ငါဖြင့်ပြောမပြောချင်ဘူးမပြောချင်ဘူးဆိုရင်ပိတ်နေတာမဟုတ်ဘူးပူနေတာသဘောကျလားအမှန်တမဆိုးပါဘူးလားအဲ့ဒီမှာတရားဓမ္မတွေအဲ့ဒီအပြောတွေအဲ့ဒီအနေတွေနဲ့သူတို့လူလားမြောက်မှုနဲ့သူတို့ကို ခမည်းတော်ကကြောင်းကြမှုနဲ့သာရှင်ဒီကဒီသာရောက်သွားတော့လမ်းကမတွေ့လိုက်ဘူးမှန်ပါဗျာတွေ့သေးရလားမတွေ့ပါဘူးဗျာဘလောက်နာတော့ညာနာပါဘူးကဲဘယ်နှချိန်မှာကြဲဗျာ၄ချိန်ပါဟေးအုံမှုကနာမှုမရောက်ခင်မြန်မြန်ဥပဒနာလို့လှုပ်လိုက်လို့ဒကာရမတွေ44ချိန်တောင်မှာ44ချိန်တောင်မှာတယ်ဇာထဘိက္ခွေမာပမာဒထဇာထဘိက္ခွေမာပမာဒထဟိုအောင်ကြီးအရေးကြီးလို့မှာတာပေါ့မှန်ပါပါဗျာ သဘောပါကြဒါဖြင့်ဒကာရမတို့ခင်ဗျားတို့ကလည်းဘယ်လိုဟာတွေများသရုံလို့မေးတဲ့အခါကျတော့သေကံဤမှာနမိတ်ထင်ရမှာမကောင်းတဲ့နမိတ်ထင်ကြသိမ့်များမှန်ပါပါဘာလို့တော့မြတ်တာတန်လားသမိတန်လားပစ္စည်းတန်လားအယောင်းဝယ်တန်လားသဘောကျလားမှန်လောက်ကခံခဲ့ရတာလဲသာဝတ္တဘုရားကြက်တဲလေးလေးဒါညံကူရလေးလေးဆိုတော့လဲမိစ္ဆာစည်းဝါတွေကလည်း တယ်ဥပါဒိရင်များလာတယ်နော်များလာတဲ့အခါကျတော့အဲအဲ့ဒါတွေကလည်းသေကံဤသူက နမိတ်ဆိုးပြမယ်ကံတွေဆိုရင်တော့လွဲပါမလွဲပါဘူးဗျာခိုင်းတာဖြင့်ဒီကဒကာဓမ္မတို့မသေးခင်ကသွားရမယ်လမ်းကိုသိတယ်ဆိုတော့ကျေနပ်ပါလားကျေနပ်ပါပါဗျာကောင်းပြီတိုင်းကောင်းတာလောက်ထားတဲ့ပုဂ္ဂိုလ်လေဥပဒနာလောက်ထားတဲ့ပုဂ္ဂိုလ်လေဒီမသေးခင်ကသူသွားရမယ်လမ်းသိတာမှန်ပါဗျာ ရှင်းမလားရှင်းပါပြီဝိပဿနာလုံးမထားတဲ့ပုဂ္ဂိုလ်လည်းမသေးခင်ကသူသွားရမယ်လမ်းကိုတော့သိပါပါဗျာသိတာပဲဝိပဿနာလုံးထားတဲ့ပုဂ္ဂိုလ်များကြတော့ဘုရားသခင်ကိုရမကြီးကြတော့ဝိပဿနာလုံးထားတဲ့ပုဂ္ဂိုလ်တွေကြလာတော့တရားဓမ္မတို့ပြုံးမြန်နေလိုက်သေးဒီကနေ့မှသူများမျက်ရည်ချင်းငယ်ကြမျက်နှာတွေတွန့်လိုက်ပြီးစက္ကနဲ့စက္ကနဲ့နဲ့လန့်သလိုလိုပါလိုလိုဖြစ်လိုက်သေးတယ်။သူ့မလို့အိန္ဒိယရကြီးပြုံးမြန်နေလိုက်သေးတယ်။ဘာဖြစ်လို့ပြုံးတော့ဆိုတော့ဩဒုက္ခကိုကြွတ်သွားလို့ဝမ်းသာ။ ခொနရပုဂ္ဂိုလ်ကတော့ဒုက္ခတဲ့တွေ့ရမှာမဟုတ်ဝန်းနေမှန်ပါဘူးဥက္ကမောင်ကြီးမှန်ပါပါဒုက္ခတဲ့တွေ့ရမှာပုဂ္ဂိုလ်ကဝန်းနေပါဒုက္ခကြောက်သွားတဲ့ပုဂ္ဂိုလ်ကဝန်းနေပါအဲ့ဒါဝမ်းသာတဲ့ပုဂ္ဂိုလ်ကပြုံးနေမှာရှင်းကြပါရှင်းပါအင်းဒုက္ခတဲ့တွေ့ရမှာကိုကိုယ်တိုင်မြင်နေတဲ့သားကလည်းမကူသမီးကလည်းမကူပစ္စည်းကလည်းမကယ်နိုင်နဲ့ဆိုတော့တခါတည်းမဲ့ပြီးမြဲကြီးငယ်ကြဆက်ဆက်ဆက်ဆက်တုံပြီးဝိညာဉ်ချုပ်တယ်ဘယ်လောက်ကြောက်เสียကောင်းနော်ဒကာဓမ္မရုဒ္ဓဘုန်းကြီးကဟောတယ်ဆိုလည်းမှတ် ဘုရားက44ချိန်ဟောတယ်ဆိုတော့မှတ်လိုက်ပြီတော့ဓမ္မလွယ်ရန်တွေ့ရမယ်ကြုံရမယ်စကန်းနဲ့လမ်းပဲဆိုတာဖြင့်ဒကာဓမ္မတွေဘာမှတန်တရားမရှိပါနဲ့မရှိပါဘူးဗျာသဘောပါမလားဥက္ကမောရေအခုနေခဲ့ထိုင်ခဲ့တယ်အလျှော်ရင်းနော်မှန်ပါဗျာအားလုံးတရားဓမ္မတွေခင်ဗျားတို့နေခဲ့ထိုင်ခဲ့တော့ဘာနဲ့စားခဲ့ဘာနဲ့ဝတ်ခဲ့ရောက်ခဲ့အလျှော်ကြီးမှန်ပါဗျာလမ်းခွဲမတွေ့သေးသေးအလျှော်ကြီးပဲမှန်ပါဗျာရှင်းမလားရှင်းပါပြီတပည့်တော်ဗျာငယ်တုန်းကအကျိုးပေးအိုးအကျိုးပေးလဲလျှော်ပဲ အကြီးမှအကျိုးပေးတယ်ပဲအဲ့ဒီအကျိုးပေးတဲ့အလျှော်ပဲမကင်လမ်းကမခွဲနိုင်တဲ့အလျှော်ကြီးပဲဒီကနေ့တော့ခொနဲ့ကမြေကြီးငကြအောင်မှကြီးပဲသဘောကျပါလားအဲ့တော့ခမရတို့ဘယ်ရင်မေးမနေနဲ့ငယ်ရင်ဥဇဒကောင်းမလားအဲငယ်ဇဒကောင်းမလားဘာမေးမနေနဲ့ဒီလမ်းနဲ့ဒီလမ်းကိုသာအရလို့ရှင်ဒါကံကောင်းဆုံးသာဆုံးမဲ့ချာရှင်းမလားဒီလမ်းနဲ့ဒီလမ်းကွဲတာတွေ့လို့အခုဆရာကောင်းနဲ့တွေ့တယ်ခမရတို့အခုလောက်တယ်ကဲဒါဒီတရားဖြင့်ခမရတို့ တဘွားလည်းကောင်းတာမဟုတ်ဘူးတဲ့တန်တရားဒုက္ခစခန်းတအောင်ကောင်းတဲ့အကောင်းဖြစ်လေသောကြောင့်ဒါသလိုက်မှန်ပါဗျာသဘောကျလားလမ်းခွဲကြပါလမ်းခွဲကြပါဘယ်ကနေခွဲကြမယ်ဘုရားအဲ့ဒီလမ်းကဘာလမ်းပါလိမ့်ဗျာမက်ကင်လမ်းနဲ့မက်ကင်လမ်းဆိုတာဒကာဓမ္မတို့တဖြောင်းတည်းနဲ့ဒုက္ခချုပ်တက်စီရောက်တဲ့လမ်းမှန်ပါဗျာတပည့်ကြတဖြောင်းတည်းနဲ့ဒုက္ခချုပ်တက်စီရောက်ပါလားဗျာ ဒါဖြင့်အဲ့ဒီဒုက္ခရုပ်တသိလမ်းကလည်းခေါင်းကအိုရကနာရမရောက်ခင်တဲ့ကိုဒါအရရှာထားမှကိုဗျာမှန်ပါဗျာရှင်းကြပြီနော်ဒါဖြင့်ဒကာရမတို့ခမရတို့အမတမကိုယ့်အကြောင်းကိုဖြင့်ဆရာဘုန်းကြီးကကောင်းကောင်းသိအောင်သေချာပြောပြီဒီကမသာဖို့တဲ့ပုဂ္ဂိုလ်များက तू ကတော့ သေသွားပြီဆိုပါတယ်မตาဖို့တဲ့ပုဂ္ဂိုလ်တွေကတော့ဖြင့်အင်းလူလို့တန်လို့ပေးလို့ကန်းလို့ကားတွေနဲ့ဟုတ်လားဘလောင်နဲ့ပြန်လို့ရှင်လို့ဘာပြင်ပြင်နေဟိုပုဂ္ဂိုလ်ကဘာမှမဆိုင်ဘူးမဲ့သေးဓမ္မဘာဆိုင်သေးလို့ဆိုင်ပါဘူးဘာမှမဆိုင်ပါဘူးခမည်းတော်ကဒီမဲ့ရာကိုသာကိယုဆရာမဟုတ်မตาကြီးကြသွားအားကြမနေနဲ့မตาကြီးကြကသူသသမီးတွေကသူပစ္စည်းကြမ်းနေလို့သူ့ကိုရှင်းမြောက်ကြတာသာဆိုရတယ်သူလည်းမရဘူးမှန်ပါဗျာ ဘောကြလားဘယ်ရလိမ့်မလို့မဲသေးသမားကတော့ဥက္ကမမရဘူးစိတ်သက်ချရနိုင်မှာမလားမရနိုင်ဘူးတကယ်တောက်လျှောက်ကိုတကယ်ပြိတ္တရှိသွားတောက်လျှောက်အပေသွားဘယ်နဲ့လို့ိုရောက်ရဲအောအင်ပြီးခံယုံမဲရှိတော့ဒီအမျှတွေကိုရှုံမနေနဲ့ကြားကုန်မကြားဘူးကြားနိုင်မှာမလားကြားနိုင်ပါဘူးအဲ့ဒါလောက်တော့အယုဆိုးပြီးဒီကာလနေတော့ဒကာရမတို့လမ်းခွဲဖြင့်အခုအချိန်ပိုင်းကြံသေးလို့ခွဲချက်ဆံပါဦးမှန်ပါဗျာ သဘောပါလားအခုခွဲနိုင်ခွဲမယ်ဆိုရင်အားလုံးခွဲနိုင်ကြသေးတယ်နော်ခွဲမယ်ဆိုရင်အားလုံးခွဲနိုင်တယ်အခုအားလုံးတော့အိုကြပါပြီနားတဲ့စီမရောက်သေးလို့အခုဘုန်းကြီးစီမှာတရားနာလာကြအဲ့တော့ဘုန်းကြီးဒီဒီနေရာနေပြီးတရားဓမ္မတွေခွဲလိုက်ခွဲလိုက်ဘုံမှုကနာမှုမြောက်ခင်လေဥပဒနာလို့လှုပ်လိုက်လှုပ်လိုက်ဆိုတာလမ်းခွဲလိုက်တာပါမှန်ပါဗျာရှင်းပြီနော်ရှင်းပါဗျာကောင်းပြီဒါဖြင့်အားလုံးပဲသဘောတူကြပါကိုယ်အရေးကြီးဖြစ်နေလို့မှန်ပါဗျာဒီတရားပွဲမှာတရားဓမ္မတို့ မဲဆန္ဒအကုန်ပေးရမှာပဲမှန်ပါဗျာဒီလားဒီနေရာခွဲမှာပဲဖေရဆိုတဲ့ဥစ္စာဖြင့်လူတိုင်းပေးရမှာပဲမှန်ပါဗျာရှင်းပြီနော်ရှင်းပါပြီကောင်းပြီဒါဖြင့်ငဃဓမ္မတို့ကဲမဲ့သေးသမားမဖြစ်ရအောင်ပြုံးသေးသမားဖြစ်ဖို့သိအရေးကြီးမှန်ပါဗျာဥက္ကမောဘာရေးကြီးပြုံးသေးသမားဖြစ်ဖို့အဲဒါကြောင့်ဝတ္တကာရဘုံနာကမေးအရှင်ဘုရားဒါဘုရားသခင်ကိုရမကြီးကို လူများတပည့်တော်အယူကတော့ဖြင့်လူဟာသေးရမှာကြောက်တဲ့လူကြီးပဲလို့အောက်မိတယ်ဘုံနာကွမင်းကလည်းသိဖြစ်တာကိုသေရမှာကြောက်တဲ့ပုဂ္ဂိုလ်တစ်မျိုးกว่าမကြောက်တဲ့ပုဂ္ဂိုလ်ကတစ်မျိုးกว่าနှစ်မျိုးရှိတယ်กว่าအင်္ဂုတ်ထုံမှာလာတယ်ဒကာရမတို့သေရမှာကိုကြောက်တဲ့ပုဂ္ဂိုလ်ကြောက်တဲ့ပုဂ္ဂိုလ်မှတ်တာမှတ်တာအဲ့ဒီတဲ့ကိုကဟောလမ်းခွဲလိုက်တဲ့ပုဂ္ဂိုလ်ကမကြောက်ဘူး ဒီတိုင်းသားရဲ့သမီးဇုံပြစ်ပြီးတဲ့ကလာသေဒီတောင်လိုက်တဲ့ပုဂ္ဂိုလ်ဟာကြောက်ရမယ်ဆိုတဲ့ဥစ္စာသိကြပါလားသိကြပါပါအဲ့တော့ဒကာရမတို့ပုံနာမဲတာကိုဖះရှင်းတာကိုသဘောကျပါကျပါဗျာတို့တို့ငါပြောမယ်ကဘောတကာရပုံနာရမင်းသေးချာမှတ်ထားကမင်းကတလုံးနဲ့ယူတာသူကတော့ဖြင့်သေးတယ်သေးတဲ့ပုဂ္ဂိုလ်အသေးကန်ကြီးကြောက်သေးကြီးပဲရှိပါလိမ့်မယ်တပည့်တော်ဒီလိုယူရှိပါတယ်ဆိုတော့ ဘုံနာဒီလိုမှမနေနဲ့ကွ ပြုံးသေးတဲ့ပုဂ္ဂိုလ်လည်းရှိသေးတယ်ကွရောက်ပြီမဲ့သေးတဲ့ပုဂ္ဂိုလ်လည်းရှိတယ်ပြုံးနေမဲ့သေးနှမျိုးရှိတယ်ကွလို့ဘုရားကသေချာဟောမှန်ပါပါသဘောကျလားဘယ်လိုပါလဲပြုံးတယ်မဲ့တယ်နှမျိုးရှိတယ်ဆိုတော့ကိုမြရွှေချွတ်တို့ပြုံးတယ်ပဲလိုက်ဖို့ရဟာအရေးကြီးတာပေါ့မှန်ပါပါပြုံးတယ်ပြောစမ်းပါအောင်ဘုရားဆိုတော့မှဒကာရမတွေအုံမိုးကနာမှုမရောက်ခင်ဝိပဿနာလမ်းခွဲရှိတဲ့ပုဂ္ဂိုလ်မှာပြုံးတယ်တယ်မှန်ပါပါ အာမသေးသေးဘူးတင်ပြီးဒီကလာစီပွားရင်းနဲ့သာသမီကိုသာလိုက်နေတဲ့ပုဂ္ဂိုလ်ကြတော့ဒကာရမတွေဒီလန်းခွဲကကြောသွားပြီးဒီကလာဖြတ်ဆိုဘုဖုကနေပြီး နာမှုကိုချက်ချင်းကုပလိုက်တာပဲရှိသေးတာရှိပါဘူးကုပလိုက်တဲ့နာမှုကသိမှုလဲချက်ချင်းကုပလိုက်တော့ဒကာရမတွေလမ်းခွဲကိုတွေ့ခဲ့သေးရဲ့လားတွေ့ပါဘူးခွဲရမယ်နေရာနဲ့ကိုကသတိမထားမိဟိုသားရသမီးရှိပါရဲ့ကရေးရှိနေတာနဲ့အဲ့ဒီပုဂ္ဂိုလ်မျိုးကြတော့ကွာတဲ့ဘုရားသခင်ကိုရမကြီးက မဲ့သေးရမယ်ကွာရှင်းမလားဒါဖြင့်သေတဲ့ပုဂ္ဂိုလ်များမှာဘယ်နှမျိုးရှိသလိုနှမျိုးရှိပါဗျာဘယ်လိုဘယ်လိုပါလိမ့်မယ်သုံးတယ်နဲ့မဲ့ရှိပါဗျာခိုင်ပြုံးတယ်နဲ့မဲ့တယ်ရှင်းပြဒကာဓမ္မတို့ပြုံးတယ်နဲ့မဲ့တယ်ရှင်းပြပြုံးတယ်ဆိုတာမဲ့တယ်ကိုရှင်းကြဆိုတော့နော်မဲ့တယ်ရှင်းလိုက်ရင်ပြုံးတယ်ကတခါတည်းတွန်းဝင်လာတယ်ငါးပါးအာယုံကာမဂုဏ်ကို ဖြစ်ဖြစ်တွေရှုမထားတော့ဘူးတာယတန်သာသမီပစ္စည်းတွေခင်းတွဲတဲ့ပုဂ္ဂိုလ်ဟာလေတဲ့ငါးပါးယုံကာမုံခင်းတွဲပြီးသေးတဲ့ပုဂ္ဂိုလ်ဟာလေဒကာဓမ္မတို့မဲ့သေးတယ်သဘောကျလားကျပါပါရှင်းပြီနော်မိမိခန္ဓာကိုယ်ဝိပဿနာမလုပ်တဲ့ပုဂ္ဂိုလ်ကတော့မခင်ဘူးအဲ့ဒီလိုခင်တဲ့ပုဂ္ဂိုလ်ကလည်းမဲ့သေးပဲရှင်းမလားဒါပြန်ဒကာဓမ္မတို့ ပြီးတော့မကောင်းသဖြင့်အာဟုသိုလ်တွေလှုပ်ထားတဲ့ပုဂ္ဂိုလ်ဟာကိုမဲ့ဒါဖြင့်မကောင်းတဲ့အာဟုသိုလ်လှုပ်ထားတဲ့ပုဂ္ဂိုလ်လည်းမဲ့သည်ငါးပါးယုံကံမုံခင်တဲ့ပုဂ္ဂိုလ်လည်းမဲ့ပါဗျာကိုကိုကိုခင်ပြီးသေးတဲ့ပုဂ္ဂိုလ်မဲ့ပါဗျာဒါဥပဒနာမပါဘူးဆိုတော့သိကြသွားပြီမသိကြဘူးလားသိကြပါဗျာဥပါရင်မှန်မိဗလားမှန်ပါဗျာမကောင်းတဲ့အကုသိုလ်တွေလှုပ်ထားတဲ့ပုဂ္ဂိုလ်လည်းမဲ့တယ် သာသမီနဲ့ပြည့်ရှိငါးပါးယုံကံဘုံခင်းသေးတဲ့ပုဂ္ဂိုလ်မှန်ပါဗျာမိမိခန္ဓာခင်းသေးတဲ့ပုဂ္ဂိုလ်မှန်ပါဗျာဒါပြန်မဲ့တွေက၃မျိုးမှန်ပါဗျာယုံတွေကတော့ဒါပြောင်းပြန်လှည့်လိုက်အင်းဒကာဓမ္မတို့ခုကလည်းအင်းဒုစရိုက်တွေမလုပ်ဘူးဟုတ်လားသာသမီနဲ့ပြည့်ရှိကိုလည်းကုံဥပဒနာတင်ထားတယ်မိမိခန္ဓာရေးကိုလည်းဖြစ်ဖြစ်နဲ့ရှုထားတယ်အဲ့ဒီပုဂ္ဂိုလ်ကတော့ပြုံးသေးပဲသဘောကျဒါပြန်ဒကာဓမ္မတို့ မသာခြင်းလည်းမတူသေးပါလားဆိုတာပေါ်လာမှန်ပါဗျာဘယ်လိုများပေါ်လဲမသာခြင်းလည်းမတူပါဘူးအင်းမဲ့ရသေးတဲ့မသာကတော့ဖြင့်တရားဓမ္မတို့ထမ်းတာပို့လိုက်ရတယ်ဝတရားမို့ထမ်းပို့လိုက်ရတယ်သူ့အတွက်ကဖြင့်အတော်ကြောက်ရကောင်းမှန်ပါဗျာရှင်းမလားရှင်းပါဗျာယုံပြီးဒီကလာသေးတဲ့ပုဂ္ဂိုလ်များကျတော့တရားဓမ္မတို့အရိယာသေးမှန်ပါဗျာဒါဖြင့်အရိယာဒီဖြစ်အောင်တရားဓမ္မတို့မခင်မဲနဲ့အဲသူကျဲသူကဇီဝကိုလည်းမလုံနဲ့ အဲငါးပါးယုံကာမဂုဏ်လည်းမခင်နဲ့ကိုယ်ကိုယ်လည်းမခင်နဲ့ဆိုတော့ဒါတွေရှုပ်နေတယ်တလုံးနဲ့ဘုန်းကြီးကဘယ်ဒါတွေရှုပ်ပါတယ်ဖရာအသုံးမျိုးရတယ်ခင်ဗျားတို့ခန္ဓာကိုယ်သာဖြစ်ဖြစ်ရှုပြီးဒီကလာသေလိုက်စမ်းပါဆိုတော့ဒီပြင်ဟာခင်သေးရလားမခင်ပါဘူးဗျာဒီပြင်ဒုစရိုက်တွေကလည်းတိုးနိုင်သေးရလားမတိုးနိုင်ပါဘူးအဲဒုစရိုက်ကလည်းမဟုတ်နိုင်ငါးပါးယုံကာမဂုဏ်ကလည်းမိမိခန္ဓာလည်းဖြစ်ဖြစ်ရှုနေသောကြောင့်မိမိခန္ဓာလည်းခင်တာလာသေးရဲ့မလားတော့သေကံဤနေမသေးခင်ကလည်းဒုက္ခချုပ်ဘူးတဲ့ပုဂ္ဂိုလ်ဖြင့် ပြုံးနိုင်ပါတယ်မှန်ပါပါအတေကံဒီမှာပဲဒါအလောတကြီးပဲဒါလုံနေကြအာစင်ကံရှိတဲ့ပုဂ္ဂိုလ်မလို့လိုက်ပြန်လို့ရှိရင်လည်းပြုံးပြီးဒီကလာဩဝန်ကြဖဆိုပြီးဝิญဉ်ချုပ်သွားတယ်မှန်ပါပါတပည့်ကြဒါဖြင့်ဘုက္ကမရေဖရဲသခင်ကိုရမကြီးကလူလေလေးမရှိဘူးတော့မှန်ပါပါခိုင်းဒကာရမတို့သေဘယ်နှမျိုးရှိပါလဲနှမျိုးရှိပါဗျာပြုံးတယ်မဲ့တယ်နှမျိုးရှိရှင်းမလားရှင်းပါဗျာပြုံးတယ်မဲ့တယ်နှမျိုးရှိပါဗျာ အင်းပြုံးနေမဲ့တယ်ဆိုတာနှမျိုးရှိတော့ပြုံးတွေကဘာဖြစ်လို့တုံးဆိုတော့ဒကာရမတို့ငယ်တုန်းကမိုက်ခဲ့တဲ့ကံတွေကိုလည်းဝိပဿနာဉာဏ်နဲ့မဉဏ်တွေကဖြတ်ချိုက်မှန်ပါဘူးသာသမီနဲ့ပြည့်စည်ခင်တဲ့ကံတွေကိုလည်းဝိပဿနာဉာဏ်ကဖြတ်ချိုက်မှန်ပါဘူးကိုယ်ကိုခင်တာတွေလည်းဝိပဿနာဉာဏ်ကဖြတ်ချိုက်အဲ့ဒါသူကကံဖြတ်ပြီးတည်တဲ့ပုဂ္ဂိုလ်ကိုပြုံးတယ်မှန်ပါဘူးကံတွေကဆိုင်ရာဆိုင်ရာမတရားပြန်လိုက်ချုပ်ပေးနေမယ်ဆိုလို့ရှိရင်ဥက္ကမမဲသေးမှန်ပါရှင်းမလားရှင်းပါပြီကဲဒါဖြင့် တရားဓမ္မတို့ဥပဒနာလို့မဉဏ်လို့ဟာကံပြလို့ဆိုတာသိကြပါလားသိကြပါဘူး။ကောင်းပြီဒါဖြင့်တရားဓမ္မတို့ဒီလံွယ်လေးရမှာဥပဒနာလို့လွတ်ကြသို့မှန်ပါဗျာ။ရှင်းမလားရှင်းပါဗျာ။ကဲဒီဝတ္ထုလေးတကွနည်းနည်းထုတ်ပြပါမယ်တရားဓမ္မတွေရှင်းသွားအောင်။မေဇိမပါဏဒပါဠိတော်ပုဂ္ဂူရဝရီတုတ်ဒါကိုပြောမယ်ဥက္ကမောင်း မေဇိမဘာနာသပါဠိတော်ကုက္ကူရဝတိတုတ်ဒါကိုဟောမယ်တဲ့ဒကာဓမ္မတို့နော်ရန္တာဖြစ်ကြပါတယ်တဏှုံတိရာတယောက်ရန္တာဖြစ်တာကတယောက်ဆိုတာရှင်းရှင်းလင်းလင်းပဲပေါ်လာပါလိမ့်မယ်ဒါကြောင့်ဒကာဓမ္မတို့ဝိပဿနာဉာဏ်မဲ့ဉာဏ်လို့ဟာဘာပါလိမ့်မတုံးလို့မေးတဲ့အခါကျတော့ကံပြအလုပ်ဖေဟာမှန်ပါပါဒါသိချင်မှလားဝိပဿနာဉာဏ်မဲ့ဉာဏ်လို့ဟာအကုသိုလ်ကံနေလဲ တက်ပါဘူးတက်တယ်ဝတ်ထဲလည်းမကုသိုလ်ကံနေလေတက်ပါဘူးဩဒါပြန်ဥပဒနာလုပ်ဒီကားလို့ရှင်မကောင်းကံဟူသေးဖြင့်အကုန်ဖြတ်နိုင်တာပဲရှင်းမလားရှင်းပါပြီအဲ့တော့ဒါတွေသိထားတော့မှဩမကောင်းတဲ့ကံတွေလည်းသူကဖြတ်တယ်မကောင်းတဲ့ကံဆိုတာအကုသိုလ်လည်းမကောင်းတဲ့ကံပဲကုသိုလ်ကံပေမဲ့လည်းဝတ်သေးလည်းနေမဲ့ကံဆိုလို့ရှိရင်ဖြင့်သူဟိုကံလောက်သာအယုတ်မဆိုးတယ်သူအယုတ်ဆိုးတာတစ်မျိုးပဲလို့မှတ်ရအောင်မှန်ပါပါ ဥပမာမှတ်တယ်မမှတ်တယ်မှတ်တယ်ပါပါဗျာအဲ့တော့အဲ့ဒီကံနှစ်ကံစလုံးကိုဘာလို့မထင်လဲအဲဥပဒနာညာမညာခင်ဗျားတို့ဖြတ်ပါလိမ့်မယ်ဩဒါဖြင့်သူကုစားရရှိသေးတယ်နော်မဲ့တယ်ဘဝဆိုတာဒီအကုသိုလ်ကံစင်မှန်းရင်မဲ့တယ်တရားမှာဟုတ်မှန်ပါပါသဘောကျလားကုသိုလ်ကံကလည်းဝတ်ထဲလေတဲ့ကုသိုလ်ကံကနေပြီးစင်မှန်းလိုက်ပြန်တော့ပြုံးတာပြုံးရတယ်အစအဆုံးပြုံးရတာမဟုတ်ပြန်ဟုတ်ပါဘူးအဲ့ဒါလည်းမကောင်းသေးတော့ဘူး တခါတော့ဝတ်သေးလေတဲ့ကံဟူ၍ကုသိုလ်ကံရောအကုသိုလ်ကံရောဒကာရမတို့ဒီဥပဒနာညာမဉဏ်ကဖြင့်အကုန်ဖြတ်ပေးပါလိမ့်မယ်မှန်ပါပါဗျာရှင်းမလားရှင်းပါဗျာဘုကမောင်ရဲ့ကံဖြတ်လိုက်မနော်မှန်ပါပါဗျာဘယ်သူကဖြတ်မှာပါလိမ့်မယ်ဥပဒနာညာမဉဏ်ပါဗျာဥပဒနာညာမဉဏ်က ချလိုက်တဲ့အခါကျတော့ရှင်းဖြင့်ဒကာဓမ္မတွေကိုအမားတွေအကုန်ပယ်ပေးတာလို့ဆိုစမ်းပါမှန်ပါပါဗျာဝတ်တောင်းတာလောက်ထားတဲ့ကံတွေလဲပယ်ပါပယ်ပါဒါကိုအမားကိုဗျာမှန်ပါပါအဝမတောင်းတာတော့မတောင်းတာပါဘူးမိဘရေရနဲ့မိုက်တွေ့ပြီးတေလေလာခဲ့တဲ့အကုသိုလ်ကံတွေရောပယ်ပါဗျာဒါလည်းပယ်ပေးတယ်ဆိုပြန်ဩကဲမဲ့လူယူမဲ့လူတို့ဆရာဘုန်းကြီးကလည်းပြော တို့လည်းလှုပ်တင်ပေးလို့ဒီလှုပ်ခဲတို့လိုရလို့ရှင်ကဲမဲ့ယူမဲ့လူဖြင့်ကိုးစားရအားထားရပြုံးတယ်ဖြင့်ရောက်သေးတကူဆိုပြီးဝမ်းမြောက်ပြီးတော့လှုပ်ဆောင်ပါမှန်ပါဗျာရှင်းမလားရှင်းပါပြီအမတန်ရေးကြည့်ပါတဲ့ဒီနေ့ဟောနေတဲ့တရားဟုတ်ကဲ့မောမှန်ပါဗျာမကြည့်ဘူးလားကြည့်ပါဗျာကြည့်တယ်တဲ့ဓမ္မတရားဓမ္မတွေလေးလေးစားစားပဲဘုန်းကြီးပြောနေပါတယ်မှန်ပါဗျာသို့သောခမည်းတော်ကလည်း ကိုယ့်ကိုယ်လည်းသတိထားကြပါဦးနော်ခန္ဓာကိုယ်ကအခုအိုရာကနေသူဘယ်သွားနေတော့ဖြောင်းမရောက်ခင်လေးတော့မရောက်ခင်လေးတဲ့ဒါလို့อ่ะမှာကံပြလို့လို့อ่ะမှာနောက်ရောက်ပါတော့ဘယ်နဲ့မှမတတ်နိုင်တော့ဘူးရောက်လာတော့ဖြင့်မဲ့သေးပဲသာလှည့်ကြပြီတော့ရှင်းမလားရှင်းပါပြီ။ဂိုင်းဒါဖြင့်ဘုရားသခင်ကိုရမကြီးကြီးဝိသလိပြီ သူသည်တဲ့သရင်သုံးပြီးဒီကာလနေတော့တယောက်သောပုဂ္ဂိုလ်ကဥက္ကမောရေအိန္ဒိယမှာရှိတဲ့နွားလို့ကျင့်တယ်လို့နွားလို့ပဲသူကလူကိုကောင်းမှဂျိုကြီးတွေတက်လို့နွားများလို့ပဲလေးဖက်သွားလို့နိဗ္ဗာန်ရောက်တဲ့ထံလို့လုံနေတာပေါ့ဗျာဆရာမနဲ့တွေ့နေတာအဲနွားလို့ပဲတွန်းလိုက်ပြုတ်လိုက်နွားလို့ပဲမြက်ခင်းထဲမှာလိုက်စားလိုက်နွားတွေနဲ့အတူတူပဲနေလိုက် ဒီလိုကျင့်ရင် तू ကနိဗ္ဗာန်ရောက်တယ်ထင်တာဘူးအဲ့ဒါသီလပရပရာမာသဆိုတာဒါပဲသောတပရိမေယမှာဒါပေတာနော်မှန်ပါဗျာဒိဋ္ဌိဝိသေကိစ္စသီလပရပရာမာသဆိုတာဥပါဒံကြားဘူးတဲ့အဲသီလပရပရာမာသဆိုတာအဲ့ဒီအိန္ဒိယမှာကိုနွားလို့ကျင့်နေတဲ့လူတွေရှိသေးတယ်အဲ့ဒီကျင့်နေကျင့်ပြီသူကအဲလူပြင်းနတ်ပြေလူကောင်းတာကောင်းဖြစ်မယ်လို့အယူရှိဒါကြောင့်တချို့ကျင့်တယ်တယောက်သောပုဂ္ဂိုလ်ကတော့သေနိယဆိုရခုနကပုဂ္ဂိုလ်ကပုံနာမှန်ပါ အခုနောက်ကျင်နောက်ခွေးလိုကျင်တဲ့ပုဂ္ဂိုလ်လည်းခွေးလိုပဲလေးဘက်သွားတယ်အစာတွေဘာတွေကျွေးလို့ရှိရင်ဒီတိုင်းမစားဘူးမြေပေါ်မှာပြစ်ကြူမှာစားအဲဒီလိုကျင့်ပြီးဒီကလာနေတာကသေနိယဆိုတာတယောက်ရှိအဲဒီဘုရားသခင်ကိုရမကြီးနဲ့တွေ့ပါရောသူတို့နှစ်ယောက်ကလည်းဘုရားနဲ့တွေ့ရင်လည်းလာကြတော့ပုံနာကမေးလိုက်ရှင်ဘုရားတဲ့သေနိယဗျာတဲ့ခွေးလိုကျင့်နေ သူအမှန်တန်ကျင့်နိုင်ခဲ့တဲ့သူကျင့်တာပဲအမှန်တန်ကျင့်နိုင်ခဲ့တဲ့ကျင့်ကျင့်နေတော့သူဒီကားလို့ဆိုလို့ရှိရင်သေသေလို့ရှိရင်ဘယ်လိုဂရိများလာပါမလဲမေးဟုတ်ဘူးဥက္ကမောင်ရမေးနဲ့သူ့ဆရာကဒီမှာလမ်းဆုံးမှန်ပါပါခင်ဗျားတို့ကအခုဆရာကောင်းနှောင်းနဲ့တွေ့လို့သာကိုဗျာမတွေ့မိပါရေကဒီကျင့်ကျင့်လာမယ်ဆိုအမလိုက်ဥမှာမလိုက်ပဲဘူးလား ကြီးစမ်းမလည်းနောင်ဆွဲတဲ့ရင်ဆွဲနေတာပဲဆွဲဘူးလားဗျဆွဲနေတာဥက္ကမောင်ရဲ့ဒါကအရင်ပြောလို့သားဟင်အဲမိဘရွေရာကနေပြီးဒီကရဟိုဟိုလိုက်ပြီးကိုယ်ခွေရတယ်ဒီလိုက်ပြီးကိုယ်ခွေရတယ်ဒီအမျိုးမျိုးရှိဘူးလားရှိပါဗျအင်းဒါလည်းအလေးအတိုင်းအလေးအတိုင်းလိုက်တာဆိုရင်ဖြင့်လွဲပါမလားမလွဲပါဘူးအဲ့ဒါကြောင့်တဲ့ယထာဘုဒ္ဓဉာဏယသတ္ထပရိသေတဘော ယထာဘူတံဟုတ်တိုင်းမှန်စွာဟောတတ်တဲ့ဆရာကိုညာနာယသိဝေယလို့ဟာပဋ္ဌာဆုံးမတတ်တဲ့ဆရာကိုပရိယေတိတာကိုရှာစမ်းပါကွာ440လောက်မှာမှန်ပါဘူးဒီဆရာကောင်းရှာဖို့ဒကာဓမ္မတို့ဖះ45ပါးနေဆိုတာအချိန်ပေါင်း440လောက်မှာပြခဲ့ဘလောက်ရေးကြည့်တယ်ဆိုတာသိဘူးလားသိပါဘူးအဲခမည်းတော်ကိုသတိပေးပါတယ်အဲဖះဟောတရားစစ်စစ်ဟောတတ်တဲ့ဆရာသမား ဒါရှာကြမှန်ပါဗျာမရှာရင်တော့ဖြင့်ခင်ဗျားတို့သေချာလွယ်ကုန်နေမယ်မှန်ပါမလွယ်ပဲဘူးလားလွယ်ပါဗျာအမှန်တန်ကြောက်ကြကောင်းတယ်နော်မှန်ပါအဲ့ဒါတရားစစ်တရားမှန်ဆိုတာဘာပါလဲမလို့ခင်ဗျားတို့သိကြလို့ရှိရင်သစ္စာတရားနဲ့ပြိဿသမုပ္ပါပြတ်တဲ့တရားမှန်လို့ရှိရင်အဲ့ဒါဝဋ္ထုတရားမှန်မှန်ပါဗျာဒိဗ္ဗံတရားဆိုလို့ရှိရင်ဖြင့်အင်းလူသေးတယ်ပဲဆုံးဖြတ်ချမှန်ပါဗျာမဆိုလိုက်ဘူးလားဆိုလိုက်ပါဗျာမဟောကောင်းဘူးလားဆိုတော့ဟောကောင်းပါတယ်တဲ့ဒါဆိုအဲ့ဒီတင်လမ်းမဆုံးကောင်းဘူး ရှင်းမလားလမ်းမဆုံးကောင်းဘူး။ကိုင်းဒါဖြင့်သင်္နိယကနှခွေးလိုကျင့်နေတယ်ဖျက်တယ်အဲ့ဒီကျင့်တာသူသိရင်ဘယ်လိုကြိလာအောင်လို့ဟေးပုံနာနာမမေးနဲ့ကွာ။ဒါကမမေးနဲ့ပြောချင်မနေနိုင်ဘူးသူတို့ကလည်းမေးချင်နောက်တစ်ခါဒုတိယအချိန်မေးတဲ့ဥက္ကမေကြီးမှန်ပါပါဘုရားတမ်းမြစ်တယ်မမေးနဲ့ကွာငါမဖြေချင်ဘူးပြီးပြီးသားကိုဗျမှန်ပါပါသုံးချိန်ဖြေအောင်မေးတော့မေးလို့မှမဖြေရင်မကောင်းတာနဲ့ ကဲကွာတဲ့မင်းမမင်းနဲ့ပြောတာပဲတဲ့မင်းကမေးတော့လေဖြေရမှာပေါ့တဲ့မင်းအခုသိနေရဟာခွေးလိုပဲချင်းနဲ့လေးချောင်းထောက်ပြီးတဲ့ကာလခွေးလိုပဲခွေးလာလို့ရှင်သွားဖြဲပြတာပဲမြေပေါ်မှာပြစ်ကျွေးမှာအစာဝေလေးစားတယ်သူကဒီကျင့်ကိုကျင့်လို့သူစိတ်တဲ့နတ်ကောင်းမြမာကောင်းဒီကျင့်ကျင့်လို့ရှိရင်ဖြင့်တဲ့သူသေးသေးချားမှန်းတယ်ခွေးပဲဖြစ်ရမယ်အကဲဒီယူဟာခွေးလိုကျင့်တဲ့အယူဟာ လူကောင်းနတ်ကောင်းဖြစ်နိုင်တယ်လို့မိစ္ဆာဒိဋ္ဌိမှားပြီးယူလိုက်ဦးမယ်ဆိုငရဲလည်းသွားရဦးမယ်ကွာနှစ်ချက်ဟောတယ်သဘောကျလားကျပါပါအဲတရားဓမ္မတို့ဒီယူဟာမစွန့်ငယ်ရင်ဘာဖြစ်မလဲခွေးဖြစ်မပယ်တော့အဲခွေးလို့ကျင့်နေတဲ့ခွေးဖြစ်ရမယ်ဒီယူနဲ့ပဲခွေးလို့ကျင့်နေကျင့်နေသူ့စိတ်ထဲမှာတဲ့လူကောင်းတဲ့ကောင်မြမကောင်းဖြစ်နိုင်တယ်လို့ယူပြန်ရင်လဲငရဲကြရအောင်ဒွိနံဂရိနံတို့ဟောတယ်နော် ငရဲနဲ့ဒိဋ္ဌာမရှိတယ်မှန်ပါဗျာသဘောပါကြပါပါဗျာကတိယူကိုယူနေရမှတ်တဲ့နဲ့သိသွားမယ်ဆိုလို့ရှိရင်လည်းခွေးလို့ကျင်းတဲ့ခွေးဖြစ်ရဒီယူဒီငါအကျင့်အကျင့်ကောင်လူကောင်းတဲ့ကောင်ဖြစ်နိုင်တယ်လို့မှားယူလိုက်မယ်ဆိုရင်လည်းငရဲသွားရအောင်ဘယ်နှချက်ပါလဲတစ်ချက်ပါဗျာအဲ့ဒီလိုဖြစ်တော့မှငိုရှာဥပါဝင်ငိုရှာတယ်သင်္နိယငိုရှာတယ်ငါမင်းတို့ပြောတာပဲတဲ့ ငါမမေးနဲ့မမေးနဲ့လို့ငါသုံးခါတောင်နှစ်ခါတောင်ပဲတဲ့မင်းတို့ကမေးလို့သာငါပြောရတာတဲ့ဟုတ်ပါဘူးခင်ဗျာတဲ့ငိုတာကတပည့်တော်အရှင်ဘုရားစိတ်ဆိုးလို့လည်းငိုတာမဟုတ်ပါဘူးကို့မှာဒီဥဒီကျင့်ဟာအတော်ခဲခဲရင်ကျင့်ရတဲ့အကျင့်ကို့ဆရာသမားကဒီလိုသင်ပြထားလို့အမှန်တန်ခဲခဲရင်ကျင့်ရတဲ့အကျင့်ကျင့်ပြီးဒီကာလအင်းငရဲနဲ့ဒိဋ္ဌံတစ်ခုသွားတော့မယ်ဆိုတော့ကျင့်ကျုံးမနှက်လို့မှားလွန်းလို့ ကိုမှကိုသိပြီးတော့မြည်ကြပါတယ်တပည့်ကြလားကြပါပါဗျာအဲ့ဒါကြောင့်နိဗ္ဗာန်ရောက်ခြင်းလို့သူတို့လည်းကျင့်ကြတာပဲဗျာမှန်ပါဗျာဒီအမှားတွေကျင့်နေလို့ရှင်မရောက်နိုင်ဘူးမှန်ပါဗျာရှင်းကြလားရှင်းပါဗျာဒါနဲ့တယောက်က တယောက်တော့ပြီးသွားတယ်ဒုတိယတယောက်ကလည်းဥက္ကမောင်တက်လာပြန်တော့ဗောဗျာအဲသိနေရကတခါမေးပြန်တော့ဗောပုံနာနွားလို့ကျင်တယ်ဗျာသူ့လည်းပြေဖြေစမ်းမအောင်ဆိုသုံးကပဲမေးတယ်ငါမဖြေပြခြင်းနဲ့ပဲခဏအတိုင်းမဖြေတာပဲနွားလို့ကျင်လို့ရှင်းဖြင့်သေးသေးရှားမှန်းနဲ့နွားဖြစ်ရသဘောကျဒီနွားလို့ကျင်တဲ့ကျင့်သည်နာရသူဒီနိဗ္ဗာန်ရောက်တယ်လို့များယူလိုက်ဦးမယ်လို့အယူမှားယူလိုက်ဦးမယ်ဆိုငရဲသွားရအောင်မယ်သဘောကျလားကျပါပါဒါရင်ဗျာတဲ့တပည့်တို့ နှစ်ယောက်စလုံးဟာကိုငိုပွဲသာရှင်ပြီးဒီကလာနေရပါတယ်ဒါကြောင့်ရှင်ဘုရားသည်ကဲတော်မူပါယူတော်မူပါဦးသူတို့တောင်းပန်ကြတောင်းပန်ကြတဲ့အခါကျတော့ကွာတဲ့ငါကံလေးမျိုးဟောပြမယ်မင်းတို့သေချာမှကံလေးမျိုးဟောပြဒကာဓမ္မတို့ဘယ်နှမျိုးတဲ့ကံလေးမျိုးဟောပါဘုခမောင်ဒါအရေးကြီးတယ်နော်နော်သူတို့လေးယောက်သူတို့နှစ်ယောက်အတွက်ကိုဒီကံလေးမျိုးကိုငါဟောလိုက်ရလို့ရှင်းဖြင့်သူတို့ဒီ ဘယ်နည်းနဲ့မဆိုဒီယူစွန့်ပြီးဒီကလာတမျိုးတစ်ပုံတော့ကြိုးစားတော့မှာပဲဆိုတဲ့ဥစ္စာသူတို့ငဲ့ပြီးဟောတဲ့ကံလေးမျိုးမှန်ပါဗျာဒီကမောင်ရှင်း납ပြီရှင်းပါပါဂိုင်းဒါဖြင့်ကံလေးမျိုးဒကာဓမ္မတွေမှတ်ကြစမ်းပါနော်မဲတဲ့ကံတစ်မျိုးမှန်ပါတပတ်ကြကြပါမဲတဲ့အကျိုးပဲတစ်မျိုးမဲတဲ့ကံသည်မဲတဲ့အကျိုးပါဒါမှတ်တာပါတဲ့ဖြူတဲ့ကံသည် ရှုတဲ့အကျိုးပေးမယ်တဲ့အမဲဖြူရောတဲ့ကံကလေးရှိသေးတယ်တရားဓမ္မတော့သူကလည်းအမဲဖြူပဲရောတဲ့ဥစ္စာအကျိုးပေးသူကရောတဲ့အကျိုးပေးအမဲဖြူမရောတဲ့ကံကတစ်မျိုးအမဲအဖြူမရောတဲ့အကျိုးပေးပဲပေးကံလေးမျိုးသဘောကျလားဒါကအကြောင်းလေးမျိုးပေါ့ဗျာဒီဘက်ကအကျိုးလေးမျိုးပေါ့သဘောကျကြလားအမဲကံက မဲအဖြူကံကအမဲဖြူရောတဲ့ကံကအမဲဖြူမရောတဲ့ကံကအမဲဖြူမရောတဲ့ကံရောတဲ့ဒါသေးချာမှတ်ပါတဲ့ဒါသေနည်းရနဲ့ပုံနာတော့ကိုသေသေးချာချာဘုရားသခင်ကိုရမဒီဟာဟောမှာပဲသူတို့ရတော့မယ်သူတို့လုပ်နေတဲ့ကံကအမဲကံနေဘူးဗျာမှန်ပါဗျာဂိုင်းတရားဓမ္မတို့အမဲကံဆိုတာခင်ဗျားတို့မသိပဲနေမှာကံမဲဆိုတဲ့ကအကျိုးပေးမဲတော့မှာမှန်ပါဗျာ သဘောကျလားကံမဲဆိုရင်အကျိုးပဲမဲတော့မှာပဲဆိုတော့ခင်ဗျားတို့ကံမဲကဒုစရိုက်10ပါခင်ဗျားတို့နေတိုင်းဝဏိဘာဒဝေရမဏိအာရိဏရဏဝေရမဏိကာမိတုိသာသာရဝေရမဏိဆိုတော့သုံးခုမရဘူးလားမရပါဘူးတခါတည်းမုဒဝါဒပိတုနာဝါစာပရုဒ္ဒဝါစာသမ္မပလာပါ၄ခုထည့်လိုက်ခုနကမရှိဘူးလားပြီးတော့မှသူစည်းစိမ်ရှိကြတဲ့အဘိဓါခဏခဏလေးဗျာပါဒဆိုတဲ့ဒေါသလေးပေါ့ဗျာရတာပါပဲပြီးတော့မိစ္ဆာဒိဋ္ဌိ သဘောကျအဲ့ဒီ7ပါးကအမဲကံမှုဘာကျုပ်ပေးမလဲမဲကျုပ်ပါသဘောကျပြီနော်ကိုင်းခမရာတို့သောက်တည်နေတဲ့ပဏိပါဒဝေရမဏိဒါကတော့ရှောင်းခြင်းပြီနော်မှန်ဒါပဏိပါဒဝေရမဏိအရိဏရဏဝေရမဏိကာမိသမိဆဆရာဝေရမဏိကာယကံ၃ပါးမှန်ပါဟုတ်လားမုဒ္ဒဝါရဝေရမဏိပိသုနာဝါစာဝေရမဏိပရုဒ္ဒဝါစာတမ္ပဗလာပါဝေရမဏိဆိုတော့ဝေဒီကံ၄ပါးမနေဘူးလား၄ပါးအနဘိဇာသူစိစိန်လည်းရှိရှိမကြဘူး အပြာပါဒမေတ္တာလည်းပို့ပါတယ်မိစ္ဆာဒါသမာဓိဋ္ဌိလည်းဖြစ်ပါတယ်သမာဓိဋ္ဌိဆိုမှဒါကာမတက္ကရသမာဓိဋ္ဌိကောင်းတာလည်းကောင်းကျိုးပေးတယ်ဆိုတော့ကာမတက္ကရသမာဓိဋ္ဌိကိုယူရတယ်မှန်ပါဘူးဘာလဲဒါသေချာမှတ်စမ်းအဲ့ဒါသူ့ရဲ့၁၀ပါးကဖြူတဲ့ကံမို့ပါတယ်ဖြူတဲ့ကျိုးပေးပါဘွားကြရဖြူတဲ့ကံကဖြူတဲ့ကျိုးဂိုင်းခင်ဗျားတို့အမဲပြီးရောတဲ့ကံဆိုတာကတော့အင်းရှာထားတာပစ္စည်းကလည်းမစင်ကြဲ ဒါလေးနဲ့လူလိုက်တန်းလိုက်ပေးလိုက်ကန်းလိုက်ဒီလိုရောမရှိဘူးရှိပါပါဗျာဒါဖြင့်အမဲဖြူပဲနဲ့နေတော့ရောပါပါအဲ့ဒီရောတဲ့ကံကလည်းအမဲဖြူပဲရောပြီးချူပြီးရှင်းမလားရှင်းပါပါအမဲဖြူရောတဲ့ကံကအမဲဖြူရောပြီးချူပြီးအမဲဖြူရောပြီးချူပြီးတယ်တဲ့ခင်ဗျားတို့ဥပဒနာကံမက်ကံကတော့ကိုတဲ့အမဲလည်းမဟုတ်ဘူးမှန်ပါပါအဖြူရောမဟုတ်ပါဘူးအမဲဖြူရောမဟုတ်ပါဘူးသူကတော့ဖြင့်အမဲဖြူမရောတဲ့ကံဖြစ်သောကြောင့်သူကရေဒီကံသုံးခုကိုဖြတ်ချင်မှန်ပါပါ ဒီကံကမှန်ပါဒီကံသုံးခုကိုဖြတ်ပြစ်တတ်ပါတဘောကြအမဲကိုလည်းဖြတ်ပါအဖြူဖြတ်ပါအမဲဖြူရောတဲ့ကံဖြတ်ပါဂိုင်းဒါဖြင့်ဒါဝိပဿနာကံမက်ကံပဲသူကနိဗ္ဗာန်ကျိုးပြီမှန်ပါဗျာရှင်းမလားရှင်းပါဗျာဒါဖြင့်ဒကာရမတို့ဒီထဲမှာ၄မျိုးထဲမှာဘယ်ဟာဒီဖရာလူတော်ကြလဲသေသေးချာချာရေးကြည့်ပါသလဲဆိုတော့မေးလိုက်တော့ဥပါတော့ဘာဖြေကြမလဲ မဲဖြူမရောတဲ့ကံခင်ဗျားတို့ဥပဒနာကံမက်ကံသူကဘာကြောင့်တုံးလို့မဲတဲ့ခါကျဘုရားသခင်ကဒီကံ၃ခုကိုဖြတ်နိုင်တယ်ကွာသဘောကျဒီဟာကဒီကံလောက်လိုက်လို့ရှင်ဒုစရိုက်၁၀ပါးလောက်လိုက်ရှင်အပယ်သွားအဲ့ဒီကံကိုလည်းအပယ်မသွားအောင်ဒီကံလောက်လိုက်ရင်ဖြတ်တယ်ပြတ်သွားပြတ်ပါတယ် ဒီဝဋ်ထန်းတောင်းတာပြီလူရတဲ့သူစိတ်10ပါးကဥပါဒံမရှိဘူးလားရှိပါဗျာအဲ့ဒါနာရသုတိတွေဗိမာပြေတို့အကျုံးပေးဘူးသိပါပါအဲ့ဒါတွေလည်းနာရသုတိဗိမာပြေဆိုတာဘာသစ္စာတွေလဲဒုက္ခသစ္စာအဲ့ဒီကံကိုလည်းသူကဖြတ်ပြီအမဲဖြစ်မရတဲ့ဥပဒနာညာမညာကရှင်းမလားဥပဒနာကံမက်ကံပေါ့ဗျာဟောတယ်ကတော့မဲဖြစ်ရတဲ့ကံကိုခင်ဗျားတို့ရှင်နဂါကြီးတို့ဟင်ရှင်ပြူတော်တို့ဒါမဲဖြစ်ရပြီးကျုပ်ပြီရှင်ပြူတော်ဆိုတော့သူများလည်း ထူးတယ်ပေါ့ဗျာအဲတိရစ္ဆာန်ကတော့မထူးတော့မထူးပါသဘောကျလားအဲ့ဒီလိုရွှေနဂါကြီးတို့တိရစ္ဆာန်တို့တိရစ္ဆာန်ထူးထူးလဲလဲတို့အသလိုကမြင်းတို့ဥက္ကမောင်ရေဒါတထူးတော့မထူးဘူးလားထူးပါဗျာထူးရင်ဒုညာဆိုကျွတ်တောင်းမနိုင်ရလားမနိုင်ပါဘူးအဲ့ဒီကံတွေလုံးမိထားပြန်လဲဒီကံလုံးမပြတ်မှန်ပါဗျာသဘောကျပြပါဗျာဩဒါဖြင့်ဥစ္စာရေဒီကံသိရေးကြည့်တဲ့ကံပါလားမှန်ပါဗျာ ဥပါရင်ရိမ့်ပြီလားရိမ့်ပြီဒါပြန်ဥပဒနာကံမကံတွေဒကာရမတို့ကံသုံးမျိုးကိုဖြတ်တယ်မှန်ပါပါအမဲကံကိုလေအဖြူကံအမဲဖြူရတဲ့ကံဩအမားဟူတွေပြင်ပေးတာသူပဲမှန်ပါပါဒကာဓမ္မတို့ဘယ်လိုဆုံးမရချင်အမှားဘူးပြည့်ရဩဒါလေးကိုဆရာကောင်းသမားကောင်းနဲ့လည်းတွေ့လို့ဩဒီကံလေးများလို့လေလို့ဆရာမှားတွေကုန်လျှော်ပြစ်အာကိုရာရှိသေးရဲ့ဟဲ့မှန်ပါ ဘောကျလားကျပါပါကိုးစားရရှိသေးရဲ့ဟဲ့ဆိုတာခင်ဗျားတို့အတက်ဆရာပါပါသေးတယ်ပါပါဗျာသိဝကြည့်ပြီးစကားလာနေရတယ်ကိုကငငယ်ချင်းခါတုန်းကလည်းမသိခဲ့လို့မလိမ္မာခဲ့လို့အဲတော်အောင်နေခဲ့တာဒီရှိကြမှာပေါ့ဗျာရှိပါဗျာရှိပင်ရှင်ညာကလည်းမပူနဲ့ဟိုကအုံတို့ပူဇော်ရှိသေးရဲ့ရှိပါဗျာဘာလို့တော့ဖြင့်ဒီကံလုံးလာလို့ရှင်ဒီကံนี่ဘာလို့တတ်တုံးလို့မဲတော့ဒကာဓမ္မတွေသိပြီမလားသိပါဗျာဒီကံကိုလည်းအကျိုးမပေးအောင်ဖြတ်တယ် ဒီကံလဲအဲဒီဘက်ကံရောဒါဖြင့်အမဲလည်းဖြတ်တယ်လဲသူအဖြူကံမကောင်းတဲ့အဖြူကံတွေဖြတ်တယ်လဲသူပါပဲအမဲဖြူရောနေတာတွေဖြတ်ပေးတာဟုတ်သူပါပဲဩဒါဖြင့်ကျွတ်တို့အာကိုရာစိတ်ကလေးဓာတ်ရှိသေးတယ်အဲဒီကံကိုကျွတ်တို့ဒီအရေးကြီးထားပြီးတဲ့ကာလလောက်ရမယ်ဆိုတာကိုသိကြပါလားသိကြပါဘူးဒါကအလုတ်ခွန်နဲ့ပြမှာပုံရှင်းမယ်နော်ကဲနှက်ဖြင့်မှပြကြစို့သာ